ယနေ့2021ခုနှစ်မတ်လ20ရက် Quantum Bodies USA မှာကြီးမှုပြီးတော့ကျင်းပတဲ့အပတ်စဉ်ဝိပဿနာလုပ်ပေးတရားပွဲတော်ဦးဇင်းတို့ကျင်းပလာတာခုဆိုရင်ဒါတစ်နှစ်ဝဉ္ဉင်ရှိခဲ့ပါပြီ။နေ့ကကိုဗစ်စပြီးတော့ဖေဖော်ဝါရီလောက် လာကုံဝန်းကျင်လောက်စတယ်ထင်တာပဲဥစဉ်ရက်တော်တေချာမမှတ်မိဘူးခုမတ်လာတယ်ဆိုတော့နော်တနှစ်လုံးနေပါဥစဉ်တို့လည်းစွန့်နိုင်သမျှမြတ်စွာဘုရားဟောကြားပေးတော်မူခဲ့တဲ့ဓမ္မခန္ဓာပေါင်း7400ကနေထုံနှုတ်ထုံနှုတ်ပြီးတော့တရားတွေမြောက်များစွာဟောကြားပေးခဲ့ပါတယ်ဒီနေ့ကမိတ်ဆွေဘုန်းကြီးတော်ကအလှမ်းပြောတယ်ဥဇဏိတာတရားဟောเสียရှိသေးလားအပတ်စဉ် အပတ်စဉ်ဒီလောက်တရားတွေအများကြီးဟောတာအရှင်ဖေတရားဟောတရားရှိသေးလားတဲ့မြန်မာပြည်ကဆရာတော်တွေကဒီတပုတ်ဆိုတနိုင်ငံလုံးလှည့်ဟောရတာအရှင်ဖေတပတ်ပြီးတပတ်ဟောနေရတာတဲ့မမဓမ္မခန္ဓာပေါင်း၈၄000ဆိုတော့တမျိုးပြီးတမျိုးရှာဟောနေရတာပေါ့ဗျာလို့နော်ဒါဓမ္မတွေနဲ့လဲတက်တော်မဲ့အချိန်ကာလလေးတွေနဲ့လဲကြည့်ပြီးတော့ဒီနေ့လဲပထမတော့ဦးဇင်းဒီနေ့ဝိပဿနာတရားပဲစောင်းပေးပြီးတော့ဟောဖို့ပါပဲကဲ ဒီမှာတခါဒီလဲအခုနိုင်ငံရဲ့ခက်ခဲတွေကြက်တဲတွေလူတွေရဲ့ဘဝလောကရန်နေကြုံရတဲ့အခါမှာဘလို့ဖြည့်ရှင်းရမလဲဒါမျိုးလေးတွေနဲ့လည်းပတ်သက်ပြီးတော့ဆရာတော်ဘုရားဟောပေးပါအောင်လို့လျှောက်ထားလို့ဒီနေ့ဥစဉ်ပေးထားတဲ့တရားကောင်းစဉ်ရန်သူအောင်ချောင်းနီလန်ကောင်းတဲ့ကဲဒါတော်မတို့လိုချင်မူလား ရန်သူအောင်မြင်တဲ့နီလန်းနဲ့နော်ရန်သူအောင်ကြောင်းနီလန်းကောင်းတဲ့ဘဝဆိုတာတခါတည်းရမှာဦးဇင်းတို့ကမျောလင်းတဲ့အတိုင်းကမဖြစ်ဘူးနော်ကိုကစိတ်ကူးနေတာကတခြားဖြစ်ပေါ်လာတာကတခြားနောက်အတိတ်ဝကြွေးတွေရှိတယ်ကံကြွေးတွေရှိတယ် ဒီဘဝမှာကိုဘလောက်ပဲကောင်းအောင်လှုပ်လှုပ်နေနေအနှိမ့်ဆက်ခံရတာလည်းရှိတယ်အဖြက်စီးခံရတာလည်းရှိတယ်အနိုင်ကျင့်ခံရတာလည်းရှိတယ်တကယ်တမ်းတော့ပြုတ်သူအစ်စ်ဖြစ်သူအဟောင်းပြုတ်တဲ့လူကအစ်စ်ဦးဇင်းတို့ခံရတဲ့လူကအဟောင်းကိုကြွေးပေးရအကြောင်းအကျိုးဆက်ဆက်နေတဲ့နယ်ပယ်လောကကြီးထဲမှာဘသူမှဒီဟာကိုရှောင်ကွင်းလို့မရဘူးရှောင်ကွင်းလို့မရတဲ့အခါကျတော့ အခက်ခဲတွေလောကရန်တွေနဲ့ကြုံတော့ဦးဇင်းတို့မြတ်စွာဘုရားနဲ့အရိယာတွေသူတော်ကောင်းကြီးတွေဘလို့ဖြည့်ရှင်းကြလဲအဲ့ဒီတဲကထုတ်နှုတ်ပြီးတော့ဒီနေ့ဦးဇင်းတို့ဖရာအလောင်းတော်ဝိဓုဒရဒုက္ခမိန်ဖရာအလောင်းတော်ဝိဓုဒရဒုက္ခမိန်ပညာရှိအမတ်ကြီးရဲ့ ပြောခဲ့တဲ့စကားကိုအခြေခံပြီးတော့ဒီနေ့ဘုဒ္ဓဖြစ်ပေါ်လေးတွေဘဝမှာဘလို့ကျင့်ရမယ်အခက်ခဲတွေနဲ့ကြုံတဲ့အခါမှာဘလို့တွေတစ္ဆာပြုရမယ်ဆိုတဲ့အပိုင်းတွေကိုဒီနေ့ဦးစားပေးပြီးတော့ဦးဇင်ဟောကြားပေးပါမယ်ဦးဇင်တို့ဇတ်တော်ကြီး10ဘွဲ့ဖះလောင်းတော်ပါရမီရင့်မှာ ဖြစ်တဲ့ဘဝတွေပေါ့ဟော950ဇတ်တော်ကပါရမီနုစဉ်ကာလာတုန်းကဒီဝေသန္တရာမင်းတို့ဝိတုဒပညာရှိ အမတ်ကြီးတို့ဘဝကြတော့လဲတင်ချေကဘာတသိန်းပါရမီဖြည့်ခဲ့လို့ပါရမီရင့်ကျက်တဲ့အချိန်ကြတော့မှဖရာအလောင်းတော်ဟာဝိတုဒဆိုတဲ့ပညာရှိအမတ်ကြီးဖြစ်တဲ့ဘဝ တဲ့ရတပါသောမင်းနေလာလာလာလာပြီးတော့မေခွန်းနေမေးလိုက်ကြတာအကုန်လုံးဖြည့်နိုင်တယ်ဖရာတာမပွင့်တာဇဗုဒိတ်တကျွန်းလုံးမှာ ဖရာအလောင်းရဲ့ပညာဉာဏ်ဟာကဘာမြေပြင်မှာလွှမ်းမိုးခဲ့တယ်တဲ့ဒါကြောင့်မို့လဲဦးဇင်းတို့မြတ်စွာဘုရားဟာပညာဓိကဖရာလို့ခေါ်တာပါရမီဖြည့်တဲ့ဖရာမှာပညာဓိကဖရာ တတ္တာဓိကဖရာဝီရိယာဓိကဖရာဆိုပြီးတော့ဖရာ ပါရမီဖြည့်တဲ့အခါ၃မျိုးရှိပါတယ်ပညာပါရမီကိုဥစားပေးဖြည့်တဲ့ပညာဓိကဖရာကပညာဉာဏ်နဲ့ဥစားပေးပြီးသွားလို့လဲအတင်ချေကဘာတသိမ့်မပါရမီဖြည့်ပြီးရင်တပိညုတဉာဏ်ရပါတယ်တတ္တာဓိကဖရာကြတော့တရားတရားကိုအခြေခံပြည့်တော့ရှစ်သင်္ချေနဲ့ကဘာတသိန်းလောက်ပါရမီဖြည့်ရတယ် ဝီရိယာဓိကဖရာကြတော့16သင်္ချေကဘာတသိအခုနောက်ပွင့်မဲ့အရိမတ္တိယဖရာရှင်ကိုတော်မြတ်ကြီးကြတော့ဝီရိယာဓိကဖရာ16သင်္ချေနဲ့ကဘာတသိပါတွင်ဖြစ်ရတယ်အဲ့တော့ဦးဇင်းတော်ဖရာကတော့ပညာဓိကဖရာဖြစ်တော့ပညာနဲ့ဖြည့်တာမို့လေးသင်္ချေကဘာတသိမဲ့ပါတွင်ဖြစ်ရတယ်ဒါကြောင့်မို့လဲအမတ်ဖြစ်တဲ့ဘဝမှာ ကဘာမြေပြင်မှာတရားတစ်ပါးသောမင်းတွေရဲ့ဥခိုက်ခြင်းကိုခံရတဲ့ရှင်ပြင်ဖြစ်တယ်အဲအမတ်ကြီးပညာရှိအမတ်ကြီးဖြစ်ခဲ့တယ်တနေ့ကျတော့ဦးဇင်းတို့ဘာဖြစ်ကြလဲဆိုတော့အဲ့ဒီမြို့မှာဖះလောင်းနေတဲ့မြို့မှာဟောအရင်တုန်းကရသေးကြီး၄ဦးဇံပိန်ရင်ရတဲ့ရသေးကြီး၄ဦးရှိခဲ့ဘူးတယ် ဇံပင်ညင်ရတဲ့ယသိ၄ဦးကအင်မတမစိတ်သိဥစ္စာတွေနဲ့ကြွယ်ဝတဲ့တကြွယ်၄ဦးထံမှာ သူတို့ကအမြဲတမ်းလာလာပြီးဆွန့်ဖုံးပေးတယ်အဲ့ဒီတထေကြီး၄ဦးကလည်းယသိကြီး၄ပါးကိုတပါးစီတပါးစီလှူဒန်းကြတာကြည်ညိုတာယသိတပါးက ဆွန်ဖုံပဲပြီးသူကဘယ်ကိုသွားသွားနေတယ်လဲဆိုတောင်ရိန်သာနတ်ကြီးကိုသွားသွားပြီးနေတာနောက်ရကြတော့ဆွန်ဆွန်ဖုံပဲဖို့ပြန်ကြွလာပြီဆိုရင်တာဝရိန်သာ မှာတရားမင်းကြီးရဲ့စီစိန်ဟာတဲကြီးကျယ်တာပဲဆိုပြီးတော့တခါတည်း तू ကအမြဲတမ်းအဲ့ဒီတရားမင်းရဲ့စီစိန်အကြောင်းပြောလေရှိတယ်အဲ့ဒီတော့လှူဒါန်းတဲ့တကားကလည်း သာသနာ့ဘကာလလေးမက်တွေဖိုးတွေလည်းဘယ်နေမှမသိတာဆူတောင်းမှလည်းမသိဘူးအဲ့တော့ဘာဖြစ်ခြင်းလဲဆိုတရားမင်းကြီးတွေဖြစ်ခြင်းတာသူကလည်းလှူးလှူပြီးတိုင်းရသေးကြီးလှူဆင်းရဲသားတွေတရောင်းသားတွေလှူဒန်းထောက်ပံ့လှူးလှူပြီးတိုင်းတခါတည်းကောင်းငင်မော့မော်ပြီးသူကလည်းတရားဖြစ်ခြင်းတာသူ့ရဲ့အာတိတကနောက်ထပ်တခါတကြွတယောက်နေတဲ့အိမ်ကရသေးရကြတော့ဟောဂလုံးကြီးသွားသွားပြီးနေတာ ဂလုံမင်းရဲ့စီးတိမ်ကလည်းကြီးကျယ်ပြန်တာနေကင်းနေသွားတန်တတ်ဆင်ပြီးတော့နေတဲ့အခါကျတော့ဂလုံမင်းစီးတိမ်နဲ့ तू ကအဲ့ဒါတွေတွေ့ရမြင်ရဆိုတော့သူတကောင်ဟောတယ်ဂလုံမင်းစီးတိမ်တဲကြီးကျယ်တာပဲဟိုကလည်းတခါတည်းဂလုံမင်းကြီးဖြစ်ချင်တာဥပါဒံကတ်နောက်ထပ်တခါဘရင်နန်းတော်ထဲမှာဥယျာဉ်ကြီးထဲမှာသွားသွားနေတဲ့ပုဂ္ဂိုလ်တူကလည်းတခါတည်း ဘရင်ရဲ့စည်းစိမ်အကြောင်းနေပြောဟိုကတကြွရလဲဘရင်စည်းစိမ်နဲ့လိုခြင်းနောက်တဘာကယသိတဘာကဟောဘောဂဝရီနဂါပြည်မှာသွားသွားနေတာနဂါမင်းကြီးရဲ့စည်းစိမ်အကြောင်းပြောပြောတော့ तू ကလည်းနဂါဖြစ်ချင်တာအဲ့လိုနဲ့အဲ့ဒီတကြွယ်၄ယောက်သေတဲ့အခါကျတော့သူတော့ကောင်းမှု အလျောက်ပဲတဲ့တယောက်ကတာဝရိန်သာမှာသွားပြီးတရားမင်းဖြစ်တယ် တယောက်ကဂလုံးကြီးမှာဂလုံးမင်းကြီးဖြစ်တယ်တယောက်ကရှင်မြင့်သားလာဖြစ်တယ်ဟောတယောက်ကနဂါမင်းသွားဖြစ်တယ်သူတို့၄ယောက်သားလူဘဝတုန်းကလည်းမိတ်ဆွေတွေဆိုတော့တနေ့ကျတော့ဥပုပ်တီလာလာစောင့်ဖို့လူပြည်မှာလာစုံညတရားမင်းရောနဂါမင်းရောဂလုံးမင်းရော ရှင်မင်းရောဥယျာဉ်ကြီးတွေမှာဥပုပ်စောင့် အရင်အတိတ်ဘဝကမိတ်ဆွေတွေဆိုတော့ပြန်ပေါင်းဆုံညပြန်ပေါင်းဆုံညတဲ့အခါကျတော့ကဲတို့လေးယောက်ဥပုပ်ဆောက်တာငါတီလာကအမြတ်ဆုံးဟွာဟာမင်းကဘာဖြစ်လို့မြတ်တာလဲအော်မင်းတရားမင်းစည်းစိမ်ကြီးတော်မှာငါမှာစွန့်လွတ်ပြီးတော့လာရတာတရားမင်းစည်းစိမ်ဆိုတဲကြီးတာအဲ့ဒါကြီးကိုစွန့်လွတ်ပြီးတော့မှငါအဲ့ဒီကာမဂုဏ်အာယုန်တွေခွာပြီးတော့ဒီမှာဥပုပ်လာဆောက်ရတာ ဟိုကနဂါမင်းကလည်းပြောတယ်အာအဲ့ဒါကအသက်မဆုံးရသေးပါဘူးဒီမှာဟိုဂလုံးမြင်ကြောက်နေရတာဘယ်ချိန်မှဂလုံးကငါဖန်စားမလဲအောက်မေ့နေရတာဂလုံးမြင်ကြောက်နေရတဲ့ဘဝတော့မှအသက်ပဲပြီးဥပုသ်သီလစောင့်တာငါသီလအမြတ်ဆုံးပဲဟိုကဂလုံးကလည်းအဲ့လိုမပြောပါနဲ့နဂါမြင်ကြတဲ့ကိုစားခြင်းသိပ်ပေါက်တာအဲ့ဒီစားခြင်းတဲ့အစာကိုမစားဘဲနဲ့ဒီမှာသီးခံပြီးနေနေရတာအဲ့တော့ငါသီလပိုမြတ်တယ် ရှင်းမင်းကလည်းဩသူမောင်မမိတ်တန်နဲ့အကုန်ထားပြီးလာပြီးစောင့်ရတာ तू ကမြတ်တယ်နဲ့ညင်းညခုံညအဖြေမပေါ်သူ့ဘုတ်ကမြတ်တယ်ငါဥဘုတ်ကမြတ်တယ်နဲ့အဖြေမပေါ်တော့အဲ့မှာတွေကဲဝိတုဒဒုက္ခမိန်ရှိတယ်သူတည်းကအဆုံးဖြတ်ခံယူရအောင်ဆိုပြီးတော့ဖရာအလောင်းဝိတုဒဒုက္ခမိန်ထမ်းမှာအဆုံးဖြတ်ခံယူလိုက်တာအဲ့ဒီခံယူလိုက်တဲ့ချိန်ကျတော့ဖရာအလောင်းက အတူတူပါပဲတဲ့တယောက်နဲ့တယောက်ဒီသီလဟာဒီလိုဒီလိုသားတယ်ဆိုတာမရှိပါဘူးဆိုပြီးတော့အဲ့ဒီမှာနေဖះလောင်းကမြတ်မြတ်တတဆုံးဖြတ်ပေးလိုက်တော့နဂါးမင်းကလည်းကြီးညိုလွန်းလို့ဗရမယာကြီးတောင်မှလက်ဆောင်ပေးထားခဲ့တာကျန်တဲ့နဂါးတွေကလုံးတွေအကုန်လုံးလက်ဆောင်တွေပေးရှင်မြင်းကလည်းအိုးအများကြီးလက်ဆောင်ပန္နာတွေပေးအလိုနဲ့အဲ့ဒီကနေမှအကြောင်းဖန်လိုက်တာနဂါးမင်းကြီးက နဂါးပြည်ပြန်သွားတော့ဟိုကမိဖုရားကြီးကမေးတယ်ရှင့်ဗရမကြီးဘယ်ရောက်သွားတော့ဘယ်ရောက်သွားမှလဲဝိဒုဒဒုက္ခမိန်ဆိုတာအဟောအပြောတဲကောင်းတာသိပညာရှိတဲ့ပုဂ္ဂိုလ်ငါသူ့ကိုအဲ့မှာဗရမကြီးလက်ဆောင်ပေးခဲ့ပြီအဲ့ဒီမှာဟိုကဝိဒုဒဒုက္ခမိန်ရဲ့တရားကိုနာကျင်တယ်လို့မပြောဘဲနဲ့အဲ့ရတဲ့သွားအေးပြီးမစားမတော့နေတော့ ဟိုကဝိမလာဒေဝီဘလို့ဖြစ်တာတော့ခန္ဓာကိုယ်တွေလည်းဖြော့တော့ပြီးတော့အဲပိန်လီလာပြီဘလို့ဖြစ်တာလဲအာမပြောချင်ပါဘူးအာဘာဖြစ်တာလဲပြောပါအဲ့ဒီဝိဒုရဒုက္ခမယနှလုံးသားကိုစားကျင်တာအဲ့ဒါကိုပဲလိုချင်တာသူ့ရဲ့နှလုံးသားကိုလိုချင်တယ်ဆိုတော့ကဲ ဝိမလာဒေဝီမိဖုရားကြီးမသေးဖို့ကတော့သမီးနင်တခုခုတော့ကြိုးစားမှရမယ်အာနဲ့သူသမီးနဂါမကိုပြောဟိုကလည်းရပါတယ်တဲ့အမေမသေးဖို့သူတခါတည်းကူညီပါမယ်ဆိုဩတောင်ထိပ်မှာတက်ပြီးတော့တခါတည်းတချင်းဆိုပြီးတော့အဲ့ဒီမှာဝိဒုဒာဒုက္ခမရဲ့နှလုံးသားကို ဆောင်ကျင်းပေးနိုင်တဲ့ပုဂ္ဂိုလ်သူနဲ့လက်ထပ်ပါမယ်ဆိုတော့ကုဝေရနတ်မင်းရဲ့တူတော်တဲ့အဲ့ဒီမှာနဘလူကပုံနကတခါတဲ့အဲ့ဒီမှာသူကလည်းဖြတ်သွားဖြတ်သွားတဲ့အခါကျတော့သူကလည်းနှကားမှလိုခြင်းနဲ့ဆင့်စကားပြောတော့ ဝိသုဒဒုက္ခမရဲ့နှလုံးသားကိုဆောင်ပေးနိုင်တော့လက်ထပ်မယ်ဆိုတော့ကဲသူရအောင်လုပ်မယ်ဆိုပြီးတော့တခါတည်းဝိတုဒဒုက္ခမိရဖို့ဘလို့လောက်ရမလဲစဉ်းစားတော့ဟိုကရှင်ဘီရင်ကောရဗျမင်းကကျွေအံကစားလောင်းကျဲစားကြီးကအလွန်ဝါသနာပါတဲ့ရှင်ဘီရင်ဆိုတော့သူကလည်းဒီရှင်ဘီရင်ကလည်းဘသူနဲ့လောင်းကျဲလှုပ်လို့သူကြီးပဲနိုင်တာ သူကြီးကနိုင်တာဆိုတော့အဲ့ဒီရှင်မြင်းနဲ့သွားပြီးလောင်းကြီးထပ်မှာပဲဗရမ ्या ကြီးယူသွားပြီးတော့မြင်းမြန်နဲ့ဗရမ ्या နဲ့ယူသွားပြီးတော့ရှင်မြင်းနဲ့သွားလောင်းကြီးကစားတာလောင်းကြီးကစားတော့ဟိုကမင်းဘာထပ်ပြီးမလဲဟာဒီမှာဗရမ ्या ဟာအဲ့ဒါဘာမှမတန်ဘူးဩရှင်မင်းကြီးဒီဗရမ ्या ဟာတပြီလုံးလောက်တန်နဲ့ပြည်ရန်ဗရမ ्या ကြီးဟောဒီမြင်းကလည်းကြည်သန်းအောင် တခါတည်းစိတ်မြန်သလိုကိုလိုချင်အောင်သွားနိုင်တဲ့မြင်းကြီးအဲ့ဒီမြင်းကြီးနဲ့အစွမ်းနေပြပြီးတော့ကဲဟုတ်ပြီဒါဆိုရင်ငါရဲ့အသက်စီးစိမ်ငါရဲ့အသက်နဲ့ငါရဲ့မိဖုရားဒါကလွဲကြံတာမင်းအကုန်တတိုင်းယူလို့မင်းကြိုက်တာယူလို့ရတယ်မင်းနိုင်လို့ရှိအဲ့ဒီမှာလောင်းကျထပ်တော့ပထမဟိုကရှုံးနေပြီကစ္စည်းလူလေလို့နာမည်ကသူက ကစီလူလင်ဆိုတဲ့နာမည်နဲ့သူကဝင်ပြီးကစားတာ ਉ ကြည့်လိုက်တဲ့အခါကျတော့ဘာကြောင့်ပါလဲဆိုတော့ဘရင်ရဲ့နောက်ကနတ်သမီးကလှုပ်ပေးနေတာသိတော့ဟိုကတခါတည်းမျက်စောင်းထိုးတာနဲ့နတ်သမီးကကြောက်ပြီးထွက်ပြေးရထွက်ပြေးရတဲ့အခါကျတော့အဲ့ဒီမှာတင်သူလောင်းကစားလို့တော့နိုင်ရောနိုင်လဲနိုင်ရောကဲရှင်မင်းကြီးစိတ်မဆင်းရပါနဲ့လောင်းကစားဆိုတာအရှုံးနဲ့နိုင်ဒီနှစ်ခုပဲရှိတာအဲ့တော့ ကျွန်ုပ်လိုချင်တာတောင်းတော့မယ်သင်ဘာလိုချင်လဲကျန်တာတွေမလိုချင်ပါဘူးတဲ့ဝိဓုဒဒုက္ခမိန်ဆိုတဲ့ပညာရှိကြီးကိုပဲလိုချင်ပါတယ်ဟာအဲ့ဒါပေးလို့မဖြစ်ဘူးအာရှင်မင်းကြီးဂရိအတိုင်းပဲလေအရှင်မင်းကြီးနဲ့မိဖုရားကလွှဲရင်ကျန်တာယူဆိုတတိုင်းပြည်လုံးရှင်မင်းကြီးကြိုက်တာယူလို့ပြောထားပြီးသား ဟာငါရဲ့အောက်ကကျဲကြုံနေပိုင်ဆိုင်တာကိုပြောတာဝိဓုရသူကမိဟာငါပိုင်တာမဟုတ်ဘူး။ तू ကပညာရှိအဲ့ဒါဆိုမေးမယ်။ကဲဝိဓုရသူကမိရှင်မင်းကပိုင်လား။ဟုတ်ပါတယ်ကျွန်တော်ကတကယ်ကကျဲကြုံပါပဲ။ရှင်မင်းရဲ့ကျဲကြုံအဲ့ဒါဆိုပိုင်ပြီ။ကဲယူတော့မယ်။ဟိုကရှင်မင်းကပြောတယ်မကြီးမလိုက်ပါနဲ့။ဥပ္ပတမြင်နဲ့လှုပ်ရင်ရပါသေးတယ်။ခေါ်ပြီးတော့မကြီးကိုဖြောင်းပြ။ ရှင်မင်းကြီးဘာလို့ရှင်လို့တော့ဩဒီကောင်တတ်ပြလိုက်ပါမယ်ပေးစရာမလိုအောင်မလောက်ပါနဲ့သူတော်ကောင်းလောက်ဆိုတာမလောက်အောင်ကိုဂရိတိုင်းသူလိုက်ပါမယ်ဆိုပြီးတော့တခါတည်းဝိရုဒဒုက္ခမိန်ကအဲ့ဒီကစ္စည်းလွတ်လေသူ့ရဲ့အိမ်ကိုခေါ်သွားပြီးတော့ကောင်းကောင်းမွန်မွန်၃ရက်လောက်ကျွေးမွေးကျွေးမွေးပြီးတော့တခါတည်းအဲ့ဒီမှာအချွေရနေနဲ့အကုန်ထားပေးတာထားပေးပြီးတော့မနဲ့ 3ရက်မြောက်အဲ၄ရက်မြောက်နေ့ပေါ့၄ရက်မြောက်နေ့မနေ့ကျတော့အပေါ်ထက်တက်ကြည့်တာဝိဓုရဒုက္ခမယောစောတော့ကစ္စည်းလူလျောမရှိတော့အဲ့ဒီမှာတင်လူတွေကအကုန်သိကုန်ပြီဒါဟာတကယ်လူမဟုတ်ဘူးဒီဟာဘလူပဲဆိုတာတိုင်းပြည်ရှင်မင်းကြီးသေးသွားငိုကြယိုကြအထာကရာဘာပြန်ဖွင့်လဲဆိုတော့တကားဓမ္မတွေဝိဓုဒအမတ်ရဲ့ဒီမိဖုရားတွေ ချွေရန်နေဟာဘလောက်ထိအဲ့တုန်းကဖြစ်တယ်လဲဆိုရင်တဲ့ထင်းပုံကြီးတွေပုံပြီးတော့အကုန်လုံးမိဘုံနဲ့ခုံချသေးမယ်အဲ့လောက်ထိတော့ဖြစ်တယ်မြတ်စွာဘုရားပြိဋိဘံပြုတ်တဲ့အချိန်ကာလမှာတောင်မှလူတွေဟာလိုက်ပြီးမိဘုံနဲ့ခုံဆင်းမယ်ဆိုတာမဖြစ်ခဲ့ဘူးတဲ့ဝိတုဒပညာရှိအမှတ်ကြီးပျောက်သွားတဲ့အချိန်တုန်းကကြတော့တခါတည်းထင်းနေ လဲတွေနဲ့တိုက်ပြီးတော့မိဘုံကြီးဖိုးပြီးအကုန်လုံးအဲ့ဒါဆင်းသေးမယ်ထိတောင်ဖြစ်တာဖျားလောင်ပညာရှိမကြီးအကုန်လုံးမင်းနေမိဖုရားတွေအကုန်လုံးဆုံးမပြီးတော့မှဟိုကဝိဒုရသူခမိန်ကအခါတည်းခေါ်သွားကဲသူနှလုံးသားရဖို့ရာအတွက်ကတော့ဟောဟိမွန်တာတောင်းအဲ့ဒီကိုသွားပြီးတော့တခါတည်းမြင်းနောက်ကနေတရွတ်တိုက်ပြီးတတ်မယ်ဆိုပြီးတော့မြင်းမိဆွဲခိုင်းပြီးတော့တခါတည်းမောင်း ဘလို့မှသူ့ရဲ့ကံကတရားမဲ့ကံမပါတော့တတ်လို့မရဘူးဝကြွေးတွေနော်ခံလိုက်ရတာပြောမနေနဲ့တခါတည်းတရွတ်တိုက်ပြီးနောက်ကနေပြီးတော့မြင်းနဲ့တခါတည်းဆွဲတာအဲ့ဒီလိုအမျိုးမျိုးတခါတည်းတော်တွေတောင်တွေသစ်ပင်တွေဈားတွေမှာလောက်တာဖះအလောက်ရဲ့ဘုံကံကြောင့်သစ်ပင်တွေသစ်ပင်တွေဟာလူခန္ဓာကိုတခွာပြီးတခုသာလောက်နည်းနည်းခွာခွာခွာခွာပြီးလွတ်လွတ်သွားတယ် သေပြီလားလို့ကြည့်လိုက်မသေးငါဒီလောက်မှမသေးကဲဟာဆိုပြီးတော့တခါတည်းလွန့်ပြစ်ယူဇနာ30လောက်ပြစ်ပြန်ကြည့်မသေး60လောက်ပြစ်ကြည့်မသေးတခါတည်းဘလူရောင်ဖန်သင်း6ဘလို့မှမကြောက်ဘာလို့လဲဆိုတော့ဒါဘလူမဟုတ်ဘူးကစ္စည်းလူလင်လို့ဘုရားလောင်းကအဲ့တိုင်းပဲစိတ်ကိုတတ်မှတ်ထားရတယ်ကိုကကြောက်အောင်လို့ဆိုပြီး6 6လဲဘလူ6 6ရှင်သင်းနဲ့6 6နဂါးနဲ့6 6ဘလို့ဖန်သင်းဖန်သင်း ဖះလောင်းကတတိကိုလုံးဝမှလက်လွတ်မခံဘူးတဲ့တတိကိုလက်လွတ်မခံမဲနဲ့တခါတည်းဒါကစ္စည်းလွတ်လင်မယ်ဆိုပြီးတော့မှတခါတည်းအဲ့ဒီမှာတင်သူကဟွာပြေးပြီးအမျိုးမျိုးနှိပ်စက်တော့ဖះလောင်းတော့စဉ်းစားတယ်ဒီကောင်ငါဘာကြောင့်ဒီလောက်များနှိပ်စက်နေလဲမသိဘူးအသင်အသင်ကစ္စည်းလွတ်လင် အတင်ဘာကြောင့်များငါ့ကိုဒီလောက်ရက်ဆက်နေရတာလဲအတင်နဲ့ငါနဲ့ရန်သူလည်းမဟုတ်ဘူးအကြောင်းတစ်ခုခုတော့ရှိမှာပါငါ့ကိုပြောသမ်းပါရှိပါတယ်တဲ့အဲ့ဒီငကားမင်းကြီးရဲ့သမီးကအတင်ရဲ့နှလုံးသားကိုရရင်သူနဲ့လက်ထပ်ခွင့်ပေးမယ်ဆိုလို့အကျွန်တော်ကတင့်ကိုတားရတာပါအော်ဟုတ်ပြီဟုတ်ပြီဟုတ်ပြီအဲ့တော့ငါမင်းကိုတရားအကြောင်းလေးဟောကျင်သေးတယ် ငါ့ကိုခဏဟောခွင့်ပေးပါတရားကြောင်ဆိုတော့ဟိုကဘုန်းကလည်းဟုတ်ပြီဒါဆိုလို့ရှိရင်ဟောပါအဲ့နဲ့ငါပင်မနွမ်းနယ်လွန်လှပါပြီကွယ်ခဏငါ့ကိုရေမိုးချိုးတုတ်တင်ဝင်လေးပေးပါဆိုပြီးအဲ့ဒီမှာရေမိုးချိုးတုတ်တင်ခွင့်ပေးပြီးတော့မှအဲ့ဒီတောင်ထိပ်ကနေပြီးတော့ တာရုဏရတရား၄ပါးတဲ့ပထမဆုံးဟောတာရှေးကသူဟောင်းနေပြုတ်တဲ့လမ်းဟောင်းအတိုင်းလိုက်ရတယ်နော်ယာတာနုယာယီလို့ခေါ်တာပေါ့နော်ရှေးသူဟောင်းနေသွားသောလမ်းကိုမယွင်းမဆောင်ဖြောက်မှန်စွာလိုက်ရခြင်းတဲ့နံပါတ်1က နာမနှစ်ကအင်ဇလပါနေပရိဝိဇယတဲ့ဆိုဆိုသောလက်ကို6တွေ့ပူလောင်အောင်မပြုတ်လို့ရဘူးတဲ့ဆိုသောလက်ကိုမ6စေရဘူးလို့ပြောတာမိတ္တာအတုပီတဲ့ကျေးဇူးရှင်မိတ်ဆွေအားမပြစ်မှားရဘူးတဲ့နံပါတ်3ကအတတိနာမဏိကိစ္စတဲ့ ရုပ်မာသောအမျိုးသမီးများအလိုတို့မလိုက်ရဘူးအဲ့ဒီတရား၄ပါးအသင်ဝိတုဒာတဲ့အကျဉ်းအဖြစ်ပြောတဲ့ဒီတရားကိုအကျွန်ုပ်ဘလို့မှနားမလဲဘူးအကျွန်ုပ်ကို အသင်အကျယ်ချက်ပြီးပြန်ပြောပေးပါပြန်တောင်းမှယာတာနုယာယီဆိုတဲ့ ရှေးသူဟောင်းနေကျင့်သောလမ်းကိုမရွေးမဖောက်ဖြောက်မှန်စွာလိုက်ရခြင်းဆိုတာကတခြားမဟုတ်ဘူးတဲ့မိမိအပေါ်မှာကျေစုပြုဘူးတဲ့ပုဂ္ဂိုလ်ကိုယ်နဲ့မသိတော့၎င်းသိတော့၎င်းကိုယ့်ဘော်ကိုတဲ့ကျွေးဘူးမွေးဘူးစောင့်ရှောက်ဘူးတဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့တဖန်ကျွေးခြင်းမွေးခြင်းစောင့်ရှောက်ခြင်းဆိုတဲ့ အလေးအထဟာအဲ့ဒါရှေးကသူတော်ကောင်းတွေရဲ့အလေးထပါကိုပေါ်မှာမြင်ဘူးတော်၎င်းမမြင်ဘူးတော်၎င်းတွေ့ဘူးတော်၎င်းမတွေ့ဘူးခဲ့တော်၎င်းကိုကိုသမင်းတလုံးရေတမုတ်မြတညာအိတ်တဲခိုခွေးမြကောင်းကောင်းမွန်မွန်ကြွေးမွေးစောင့်ရှောက်ဖူးတဲ့ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကို ကိုကလည်းအတုံအလှဲ့ပြန်ပြီးတော့အဲ့ဒီပုံကိုကို ပြန်လဲပြီးတော့ကြွေးမွေးရခြင်းစောင့်ရှောက်ရခြင်းအဲ့ဒါကိုခေါ်တာเนาะအဲ့ဒါရှေးသူဟောင်းနေရဲ့ကျင့်တယ်သူကျေးဇူးကိုပြန်လဲပြီးတော့ဆက်တတ်တာအော်သမင်းတလုံးရေတမုတ်မြတညာအိတ်တဲခိုစာမြသူ့အိမ်မှာငါနေဘူးတယ်ထိုင်မှုတယ်ငါစောင့်ရှောက်ငါကိုစောင့်ရှောက်ဖူးတယ်ဆိုတော့ ကျေးဇူးတရားကို မမေ့မလျော့ဘဲနဲ့ကိုအခွင့်သာတဲ့အချိန်ရောက်တော့အော်ဒီမိတ်ဆွေဒီပေါင်းတင်ဟာငါကိုဒီလိုကြွေးခဲ့ဘူးတယ်မွေးခဲ့ဘူးတယ်စောင့်ရှောက်ခဲ့ဘူးတယ်ထောက်ပံ့ခဲ့ဘူးတယ်ငါသူ့ကို ပြန်လဲပြီးတော့တဖန်ပြန်လှုပ်မယ်ဆိုပြီးတော့ပြန်လှုပ်ပေးခြင်းသည်အဲ့ဒါရှေးသူဟောင်းတို့သွားတော်လမ်းတိုင်လိုက်ခြင်းလို့ခေါ်ပါတယ်နံပါတ်1နံပါတ်2က စောစောသောလက်ကို၆တွေ့အောင်မလောက်ရဘူးဆိုတာအဲ့ဒီလိုကိုယ့်ကိုကျေးဇူးတွေအတုံးလှဲ့တွေလှုပ်ထားပေးဘူးခဲ့တဲ့ပုံကိုအဲ့ဒါကစွတ်စွတ်သောလက်ပဲအဲ့ဒါပေါ်မှာသွားပြီးတော့ရိုင်းရိုင်းဆိုင်ဆိုင်ပြောခြင်းဆိုခြင်းစော်ကားခြင်းတွေလှုပ်လိုက်လို့ရှိရင်အဲ့ဒါလက်ကို၆သွေးအောင်လှုပ်တာနဲ့တူတယ် မိမိကသွားပြီးတော့ကျေးဇူးကမ်းလိုက်တာကိုဆိုလိုတာသူကကိုယ့်ဘော်ကျွေးထားပါရဲ့တန်းနဲ့မွေးထားပါရဲ့တန်းနဲ့သူကျွေးမွေးထားတဲ့စွတ်စွတ်သောလက်ကိုကိုကနေမှ6တွေးအောင်လှုပ်လိုက်တာတဲ့ကျေးဇူးကမ်းလိုက်တာကိုပြောတာအဲ့ဒီကျေးဇူးကမ်းနဲ့အဲ့ဒီအမှုမျိုးကိုလည်းပဲအဲ့ဒါ နော်စောစောသောလက်ကို6တွေ့ပူလောင်အောင်လှုပ်ခြင်းလို့ခေါ်တယ်တဲ့ကျေးဇူးကားနေဆိုရင်အဲ့ဒါပူလောင်အောင်လှုပ်တာပဲကျေးဇူးလည်းမကမ်းရဘူးတဲ့နံပါတ်2ကနံပါတ်3နဲ့မိတ္တာအတော်မီတဲ့ကျေးဇူးရှင်မိတ်ဆွေရဲ့အပေါ်မှာမပြစ်မှားရဘူးဥပမာအဖြစ်တဲ့တစ်ပင်အောက်မှာသွားပြီးတော့ နားခဲ့ရင်အဲ့ဒီတစ်ပင်ဟာ ကိုယ့်ရဲ့ကျေးဇူးရှင်ပါပဲသူ့ရဲ့တစ်ပင်အောက်မှာကိုကသွားပြီးနားခဲ့ပြီးတော့အဲ့ဒီအပင်ရဲ့အကိုင်းကို မချိုးကောင်းတော့ဘူးမဖြက်စီးကောင်းတော့ဘူးဘာလို့လဲဆိုတော့အဲ့ဒီတစ်ပင်ဒီကိုယ့်ရဲ့ကျေးဇူးရှင်ဖြစ်ထားလို့လူတွေဆိုတော့ပြောပေါ်ရမရှိတော့ဘူးတဲ့တယောက်နဲ့တယောက် ကိုကိုထမင်းတက်လောက်ရေတမုံမြကျွေးခဲ့ဘူးတယ်မွေးခဲ့ဘူးတယ်စောင့်ရှောက်ခဲ့ဘူးတယ်ဆိုရင်ကိုယ့်ရဲ့အသက်သခင်ကျေးဇူးရှင်များဖြစ်ပါပြီတဲ့ဒါကြောင့်မို့အဲ့ဒီလို မိတ်ဆွေကိုလည်းမဖြတ်ဆေးရဘူးသစ်ပင်လေးတောင်မှမဖြတ်ဆေးနဲ့လို့ပြောတာထမင်းတက်လောက်ရေတပုတ်စသည်ကျွေးခဲ့ဘူးတဲ့မွေးခဲ့ဘူးတဲ့ပုံကိုသွားပြမှားရင်တော့ဘာမှပြောပွဲရမရှိတော့ဘူးတဲ့အဲ့ဒါမိတ်ဆွေကို ကျေစုကမ်းတဲ့ပုဂ္ဂိုလ်လို့ခေါ်တယ်နံပါတ်3မိတ်ဆွေကိုကျေစုမကမ်းရဘူးနံပါတ်4တဲ့ရုပ်မာသောအမျိုးသမီးများအလိုတို့မလိုက်ရခြင်းတချို့သောအမျိုးသမီးတွေကအိမ်အောင်ရောက်ရှင်ယောက်ျားရှိပါရဲ့တန်းနဲ့ ဖောက်ပြန်မှုပြုတ်လောက်ခြင်းရတယ်အဲ့ဒါမျိုးအမျိုးသမီးတွေကိုဆိုလိုခြင်းဖြစ်ပါတယ်တဲ့အဲ့ဒါမျိုးတွေနောက်ကိုသွားပြီးတော့သူကမျိုးသားတယောက်အနေနဲ့မလိုက်လျောရဘူးအဲ့ဒီရုပ်မာသော အကြံဉာဏ်တွေနောက်ကို မလိုက်လျောရဘူးလို့ဆိုလိုပါတယ်အဲ့ဒါသူတော်သူမြတ်တွေကျင့်တဲ့တရားလမ်းကြောင်း၄ခုဖြစ်တယ်တဲ့ဒေဘုံကတဲ့နော် အဲ့ဒီ၄မျိုးနော်ရှေးသူဟောင်းတို့သွားတော့လမ်းတိုင်းလိုက်ရမယ်ဆိုတာသူကကိုကိုကြွေးဘူးရင်ကိုကပြန်ပြီးတော့ကြွေးမွေးရတယ်ဆိုဆိုတော့လက်ကိုမချောက်ရစေရဘူးမပူလောင်စေရဘူးဆိုတာကိုကိုကြွေးမွေးဘူးတဲ့ပုံကိုယ်ရဲ့အပေါ်မှာပြန်ပြီးတော့ကျေစုမကန်းရဘူးကို ဆိုလိုတာပါနော်မိတ်ဆွေတွေပေါ်မှာမပြစ်မှားရဘူးဆိုတာတစ်ပင်ရိတ်တောင်မှသူ့အောက်နေဘူးရင် ကျေးဇူးရှိတာကျေးဇူးရှင်ဖြစ်သည့်အတွက် လူဆိုတာပြောပွဲမရှိတော့ဘူးကျေးဇူးတရားတွေမမိုက်မှားပါနဲ့ကျေးဇူးမကမ်းပါနဲ့နော်နံပါတ်၄ကရုပ်မာသောအမျိုးသမီးများအလိုကိုမလိုက်ပါနဲ့အဲ့ဒီတရား၄ပါးဟာ သူတော်ကောင်းနေကျင့်တဲ့တရား၄ပါးမို့တာရုဏရတရား၄ပါးလို့ခေါ်တယ်ဆိုတော့ဟိုက ဟိုကကောင်းလိုက်တာတဲ့အသင်ရဲ့အိမ်မှာအကျွန်ုပ်ဟာ၃ရက်တိတိအကျွန်ုပ်အသင်ရဲ့ကြွေးခြင်းမွေးခြင်းစောက်ရှောက်ခြင်းအသင်နဲ့အကျွန်ုပ်မသိဘဲနဲ့အကျွန်ုပ်ဟာအသင်ရဲ့အိမ်မှာစားခဲ့ဘူးတယ်နေခဲ့ဘူးတယ်အသင်ရဲ့အပြုစုယူရတွေကိုအကုန်လုံးလုံလုံလောက်လောက်ခံစားပေးခဲ့ရဘူးတဲ့အကျွန်ုပ်ဟာကျေးဇူးရှင်ကိုပြမားတဲ့ပုံကိုဖြစ်ကုန်ပြီတဲ့နော်အကျွန်ုပ် အသင်ကိုမတတ်တော့ဘူးပြန်ပို့တော့မယ်ဘုရားလောင်းပညာရှိကပြောတယ်မပို့ပါနဲ့တဲ့မင်းသွားမဲ့အဲ့ဒီငကားပြီကိုငါ့ကိုဆောင်ကျင်းသွားသမ်းပါဟာအသင်ဟာပညာရှိလို့လည်းပြောသေးတယ်ဘာလို့ဒီလိုကြံစီရတာလဲဟိုကအသင်ကိုတတ်မဲ့ရန်သူလေတဲ့ရန်သူထံဘာလို့သွားကျင်တာလဲတကယ်တမ်းကတော့ရန်သူမဟုတ်ပါဘူး အဲ့ဒီနဂါမင်းကသူတို့ဥပုပ်ပြဒနာဖြည့်ရှင်းတော့ကငါ့ကိုဗရံများတောင်လက်ဆောင်ပေးခဲ့ဘူးတာမင်းတို့ထင်တဲ့ငါရဲ့နှလုံးသားလိုချင်တယ်ဆိုတာ ပကတိလူရဲ့နှလုံးသားပြောတာမဟုတ်ဘူးသူ့ရဲ့မိဖုရားကြီးဟာငါတရားနာကျင်တယ်ပြောတာကဲအဲ့ဒါဆိုရင်လည်းပို့ပေးပါမယ်ဆိုပြီးတော့တခါတည်းဟိုကနဂါမင်းဒေါသဖြစ်ပြီးတခုလုံးမှကြောက်လို့ သွားတဲ့အခါကျတော့ပုံနကကဖះအလောင်းတော်ကိုသူ့နောက်ကထားပြီးသွားတယ်တဲ့ဟိုရောက်တဲ့အခါကျတော့မှနဂါမင်းကြီးနဲ့စကားသမီးပြောအဲ့ဒီကနေမှမိဖုရားကြီးနဲ့လည်းအကျိုးကြောင်ပြောပြီးတော့တရားဟောတာအဲ့ဒီတရားဟောတော့နဂါပြည်မှာအဓိကဟောခဲ့တဲ့တရားရဲ့အနှစ်ချုပ်ကတော့ဘာလဲဆိုတော့နဂါတွေကနဂါမင်းကြီးရောမိဖုရားကြီးရောပြောတယ် အတင်သူခမိန်နဲ့ဟောဒီနဂါတို့ပြည်ဆိုတာရသေးတွေလည်းမရှိဘူးသူတော်သင်တွေလည်းမရှိဘူးအလှခံပုံကိုဆိုတာတယောက်မှမရှိတဲ့နေရာကြီးပါအဲ့ဒီလိုအလှခံပုံကိုတယောက်မှမရှိတော့ဟောဒီလိုနေရာမျိုးမှာအကျွန်ုပ်တို့ကဘလို့ကောင်းမှုမျိုးကိုပြုပြီးနေရမှာတော့ဒါနဂါမင်းကြီးမေးတဲ့အမေနော် ရတဲ့ရောသူတော်စင်ရောအလှခံပုဂ္ဂိုလ်တအူးမှမရှိဘူးမရှိတဲ့နေရာကြီးမှာသူတို့နေရတာဘာတွေနဲ့လောက်ရမှာလဲနော်မေတ္တာစိတ်တဟိဒါနတော်အတိတွေကတရံပုံညာဘုရားလုံးပြောလိုက်တဲ့စကားလေးကကုသိုလ်ကောင်းမှုတွေအလုံးထက်မှာအများကြီးအမြတ်ဆုံးအသာဆုံးအကောင်းဆုံးဖြစ်တဲ့ မေတ္တာကမ္မထမ်းကြီးတာစီးဖြတ်နေသမ်းပါဒါနာလည်းပြုเสียမှရှိဘူးလေသူတော်စင်တွေလည်းဟိုမှာပင့်ဖိပြီးဆွမ်းကတ်လို့လည်းမရအဲ့လိုနေရာကြီးမှာဘာကောင်းမှုကိုပြုရမှာတော့ဆိုတော့ဒါနာအလုံးထက်တာတဲ့မေတ္တာကမ္မထမ်းကြီးစီးဖြတ်ပြီးနေသမ်းပါတဲ့ဘုရားလောင်းတော်ဆုံးမတာဒါကြောင့်မို့ မေတ္တာကမ္မထံကစီးဖြားနေရင်တနေ့သုံးခါလောက်အိုးပေါင်း100နဲ့100လောက်ရှိတဲ့သမင်းအိုးတွေကိုချက်ပြီးတော့လှူတာထက်ဟောဒီမေတ္တာကမ္မထံကပို့ပြီးသားတယ်မေတ္တာကမ္မထံအဲ့လောက်ထိအကျိုးများတဲ့ကမ္မထံကြီးမို့ဖះလောင်ပညာရှိဒုက္ခမိန်ကြီးကတိခံခြင်းအကျင့်ကို အခြေခံထားပါတဲ့ဘာကြောင့်လဲဆိုငကားတွေကဒေါသကြီးတယ် မမကြိုက် မကြိုက်တယ်လို့သူတို့ကလှုပ်ပြစ်တာငကားတွေကအဲ့ဒါကြောင့်မို့ဖះလောင်းတော်ကြီးကသိခံခြင်းဆိုတဲ့အကျင့်မြတ်ကြီးအဲ့ဒါကြီးကို လက်ကင်ထားပြီးတော့မေတ္တာတရားတွေပွားနေသမ်းပါတဲ့မောင်မာတွေမိတ်တန်တွေချွေရန်တွေပေါ်မှာသိခံသမ်းပါတဲ့လက်လွတ်စပယ်မလုပ်ပါနဲ့တဲ့အရာရာမှာသိခံပြီးတော့မှ အဲ့ဒီကနေမှမေတ္တာကမ္မထမ်းနေတာနေတိုင်းနေတိုင်းနေတိုင်းပွားသမ်းမှာအသင်နဂါမင်းကြီးတဲ့ဒီဘဝကသေလွန်လို့ရှင်ဟောဒီတဲ့မြင့်မြတ်တဲ့နတ်ဘုံနတ်လောကတွေပြန်ပြီးခံစားနိုင်ပါတယ်ဒီစည်းစိမ်လေးတွေဟာတခါရေးတဲ့အသင်နဂါမင်းဟောဒီစည်းစိမ်တွေဟာနော်အသင်နဂါမင်းဟောဒီစည်းစိမ်တွေဟာ ဒါရေဘွက်ပမာတခဏသာပဲဒီပေါ်မှာတွေ့တာကန့်ညိပြီးတော့မဲ့မဲ့လျော့လျော့မမနေပါနဲ့မေတ္တာကမ္မထနဲ့စီဖြံပြီးတော့အမျက်မပြတ်နေသားမှာဝိမလာဒေဝီမိဖုရားကြီးရောနဂါမင်းကြီးရောအကုန်လုံးကိုတခါတည်းတရားတွေဟောဝမ်းသာလိုက်ကြတာတခါတည်းပရမညာတွေလည်းဆောင်းနေအကုန်ပေးဖះအလောင်းတော်ကြီး ပဲပြီးမှပြန်လာပြန်လာတဲ့အခါကျတော့ရှင်မြင်းကလည်းတခါတည်းအိမ်မက်တွေမက်ပြီးတော့ဩပညာရှိအမကြီးပြန်ရောက်လာဝန္တာအာယာနဂါးပြည်မှာတရားဟောခဲ့ခြင်းအကြောင်းနေမဲပြီးတော့အဲ့ဒီမှာဖះအလောင်းတော်ကရန်သူအောင်ချောင်းနီလန်ကောင်းကိုပေးတာနော်အဲ့ဒါဘာလဲဆိုတော့ သစ္စာဓမ္မဝီရိယနှင့်စာကဟူသည်ယံသူအောင်မှုကြောင်းလေးခုသည်ယံသူတွေကိုကိုနှိပ်စက်နေတဲ့တပ်ဖြတ်နေတဲ့ယံသူတွေကိုနိုင်အောင်ဖះအလောင်းတော်အဲ့ဒီလေးမျိုးနဲ့သူလှုပ်ခဲ့တာအင်မတန်ရက်ဆက်တဲ့ကြမ်းကြောက်တဲ့အခုနတ်ဘလူးနဲ့ ဩဘောဂဝတိနဂါမင်းကြီးတို့အားလုံးကိုဟာဒီလေနီးနဲ့အနိုင်ယူခဲ့တယ်တစ္ဆာတဲ့မမှန်တာမပြောဘူးအမှန်စကားကိုပဲပြောပြီးတော့လုပ်ခဲ့တယ်တစ္ဆာအဲ့ဒီတစ္ဆာကို လက်ကင်ထားခဲ့တယ်ဓမ္မတဲ့တရားဟောပြောဆုံးမတဲ့အခါမှာကြတော့လေတဲ့ ကိုယ်ခုံကိုကြတော့မြောက်မြောက်ပြီးသူများနှိတ်ချတာမျိုးမလုပ်ခဲ့ဘူးကိုကိုကိုကြတော့ဟာငါဟောတာမှအမှန်ပဲငါသိတာမှအမှန်ငါလုပ်တာမှအမှန်အာဟိုဟာကြတော့ဟိုလိုမှားတယ်ဒီလိုမှားတယ်အမျိုးမျိုးသူများတွေကြတော့ကဲ့ရဲ့ရှုံချပြီးတော့ကိုကိုကိုကြတော့အထင်ကြီးပြီးကိုကိုကိုမြှောက်တာမျိုးမလုပ်ခဲ့ဘူးတဲ့ ဓမ္မကိုဓမ္မတက်တက်ပဲသာလျှင်တရားဓမ္မကိုဟောပြောပေးခဲ့ပါတယ်တစ္ဆာရဲ့ဓမ္မရဲ့ဒီနဗလူကိုဟောတဲ့အချိန်မှာလည်းပဲသူများကဲ့ရတာမပါဘူးကိုကိုကိုဂုံချင်းမြင့်ပြီးတော့ပြောဆိုတာလည်းမပါဘူးဓမ္မရဲ့အမှန်တရားတက်တက်သာလျှင်ဟောခဲ့တယ်နဂါမင်းကြီးတွေနဲ့ဟောတဲ့အခါလဲဒီတိုင်းပဲ အဂတိတရား၄ပါးတွေမလိုက်စားပဲနဲ့အမှန်အမှန်တိုင်းပဲဓမ္မကို ဟောခဲ့ပါတယ်သစ္စာဓမ္မဝီရိယဒီနဗလူရဲ့လက်တွင်းမှာရောက်ပြီးတော့အမျိုးမျိုးနှိပ်စက်ခံရတဲ့အချိန်မှာဖရာအလောင်းတော်ဒီတတိတစ်ချက်အလွတ်မခံခဲ့ဘူးသူ့ရဲ့နှိပ်စက်ခြင်းကိုခံရတဲ့အချိန်မှာလုံလဥတ္တဟောက်အပြည့်ထားပြီးတော့ လို့66ဘလို့လှန့်လှန့်တခါတည်းတောင်ဘွားနေ6ထက်ဘလို့ပဲပြစ်ချပြစ်ချသူ့ရဲ့တတိနဲ့ထိန်သိမ့်ပြီးတော့ရအောင်စောင့်ရှောက်ပြီးတော့သူ့ကိုယ်သူကိုကြိုးစားပြီးတော့အသက်ရှင်အောင်ကယ်တင်ခဲ့တယ်တဲ့အဲ့ဒါဝီရိယပဲသစ္စာရဲ့ဓမ္မရဲ့ဝီရိယရဲ့ဟောစာကတဲ့အဲ့ဒီပုံနကနဘလူးနဲ့ အခုပြောတယ်နဂါမင်းကြီးတွေထံသွားရဲတာဟာအသက်ကိုစွန့်ခဲ့တာပါကြံတဲ့ပုဂ္ဂိုလ်ဆိုကြောက်လန့်တုန်လှုပ်ပြီးငါဒီလောက်တတ်မဲ့ပုဂ္ဂိုလ်ဆိုတော်ပြီမသွားတော့ဘူးဆိုပြီးနေမှာသွားကိုသွားတယ်တတ်ချင်တတ်ပါစေကိစ္စမရှိပါဘူးငါသွားကိုတွေ့မယ်ဆိုပြီးတော့ကိုသွားပြီးတော့ကို တွေ့တယ်အဲ့ဒါကြောင့်မို့အဲ့ဒီတရား၄ပါးကို ကိုတိုင်ကျင့်သုံးခဲ့လို့အခုဒီရန်သူအလုံးပေါ်မှာ အောင်မြင်ခဲ့တယ်မှုသားစကားကို မပြောဆိုဘဲနဲ့တစ္ဆဝါစာ အမှန်စကားကို ပြောဆိုခဲ့တယ်ကြံထံသောစကားကိုမပြောဆိုဘဲနဲ့နုညံ့စွာစကားကို ပြောဆိုခဲ့တယ်ကောင်းမွန်စွာ ပြောဆိုခဲ့တယ်ဆုံးမခဲ့တယ်အဲ့ဒါကြောင့်မို့အင်မတန်ကြံထမ်းတဲ့ရိုင်းဆိုင်တဲ့ နတ်ဘလူကြီးဟာဖရာအလောင်းတော်ရဲ့တပည့်တာဝကလေးလိုတောင်ဖြစ်သွားပြီးတော့စောင့်ရှောက်ရတဲ့အဆင့်ထိပြန်ရောက်သွားတယ်တဲ့အဲ့ဒါဘာကြောင့်လဲဆိုတော့အဲ့ဒီသစ္စာရဲ့ဓမ္မရဲ့ဝီရိယရဲ့စာကရဲ့ဆိုတဲ့အဲ့ဒီအကြောင်းတရား၄ခုနဲ့အဲ့ဒါဖရာအလောင်းတော်ကြီးဘဝကိုအောင်မြင်အောင်ကြိုးစားခဲ့တာအဲဦးဇင်းတို့ဒကာဒကမတွေကလည်းပဲအခုသစ္စာတဲ့ နံပါတ်1ဦးဇင်းတို့ရဲ့ဘဝတွေမှာမမျော်လင့်မဲနဲ့တခါတည်းရမှာအခက်ခဲတွေလောကရန်တွေဟာကြုံရတယ်ကြုံရတဲ့အခါကျတော့အာကိုဇေယဆိုတာဘာရှိလဲလောကမှာတစ္ဆာပဲရှိတယ်အဲ့ဒီတစ္ဆာကလည်းမှန်တာတွေကိုဆိုတဲ့တစ္ဆာရှိတယ်ကောင်းတယ်မှန်လဲမှန်တယ်အဲ့ဒါကိုဆိုတာလည်းရှိတယ်မှန်တော့မှန်တယ်ကောင်းတော့မကောင်းဘူး မကောင်းတာကိုလည်းသူသစ္စာပြုတာလဲရတာပဲနော်မိဘတွေဂုံကြီးတွေနဲ့ပတ်သက်ပြီးတော့သစ္စာပြုရင်လည်းရတာပဲသစ္စာပြုနည်းတွေအမျိုးမျိုးပေါ့နော်ဦးဇင်းတို့အခုဦးဇင်းပြုတ်ပြုတ်နေတဲ့အရှင်အင်္ဂုလိမာလာမထေမြတ်ကြီးဟောအရှင်အင်္ဂုလိမာလာမထေမြတ်ကြီးကျတော့ तू ကကောင်းတာနဲ့ပြုတ်တာ तू ဟာတဲ့ယဟန်ဖြစ်ပြီးတဲ့အချိန်မှစ၍ သူတော်ဘာအသက်ကို သေစေလိုသောစေရနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါဘူးအီမှန်ကန်သောတစ္ဆာစကားကြောင့်ဟောဒီမျိုးသမီးချမ်းသာပါသည်လို့သူကစောင့်ထိန်ထားတဲ့ပါဏာတိပါဒာကြီးကိုတစ္ဆာပြုလိုက်တာဒါကောင်းတာနဲ့ပတ်သက်ပြီးတော့သူစောင့်ထိန်ထားတဲ့သူ့ရဲ့သီလပေါ်မှာမူတည်ပြီးတော့တစ္ဆာကိုပြုလိုက်တာဩဇတ်တော်တစ်ခုမှကြတော့ယသေကြီးရဲ့ အမျိုးသားရဲ့သူဇနီးရဲ့သူတို့သုံးယောက်သစ္စာပြုတာအဲ့ဒီသစ္စာပြုတာတွေကြတော့မှန်တော့မှန်တယ်သူတို့စိတ်ထဲမှာပြောတဲ့ဟာတွေကနော်မှန်တယ်အစွမ်းလဲထက်တယ်ဒါပေမဲ့အမှန်တော့အမှန်ပဲဒါပေမဲ့ကောင်းတဲ့ဟာကိုတော့မဟုတ်ဘူးတဲ့ဘယ်လိုလဲဆိုတော့တကြွရဲ့သူ့သားရဲ့ရတဲ့ဤထံသွားပြီးတော့တော်တဲ့သွားကြော့တာ သွားကြတော့နေနဲ့ကလေးကထွက်ပြီးဆော့တော့သူ့အဲ့ဒီမှာဆော့နေတဲ့ဂျင်လုံးလေးကတခါတည်းတွင်းနဲ့ဝင်သွားတော့သူကလည်းအဲ့တွင်းနဲ့ဝင်နှိုက်လိုက်တဲ့အချိန်အဲ့ဒီမှာမွေရထွက်ကြိုက်တာမွေရထွက်ကြိုက်လိုက်တဲ့အချိန်ရောက်တော့အဲဟိုကလေးမွေကြိုက်ပြီးမွေကြိုက်ပြီးဆိုတော့ဟိုကမေ့မျောပြီးသွားတော့အရှင်ရသေးကြီးလောက်ပါအောင်ကဲပါအောင်အေးသူ့မှာတော့ဆေးလည်းမကုတတ်ဘူးအဲ့တော့ဘာလို့ ਆ မှမသိဘူး ကဲပါအောင်ရှင်ရသေးကြီးကဲကဲကဲငါသစ္စာပြုပါမယ်အကျွန်ုပ်ဒီတဲ့ရသက်ဝတ်ပြီးတော့ခုနှစ်ရက်ပဲပြောပါတယ်တဲ့အခုရသက်ဝတ်တာနှစ်ပေါင်း90ရှိပြီအဲ့ဒီခုနှစ်ရက်ကနေကြော်ပြီးကြမ်းတဲ့ရက်တွေတရက်မှမပြောဘူးတဲ့လူထွက်ချင်တာ ရက်သိဝတ်ပြီးမှလူပြန်ထွက်တယ်ဆိုတော့သူများကဲ့ရဲ့ခမ်းမှာဆိုလို့ဆိုမိတ်ကြိပ်ပြီးနေခဲ့ရတာပါတဲ့။အီမှန်ကန်သောသစ္စာစကားကြောင့်ဟောဒီကလေးအစိတ်ပြေပါစေဆိုတော့ကလေးမွေစိတ်ကခေါင်းကနေအောက်ပြန်ကျသွားတယ်တဲ့နော်။ခေါင်းခေါင်းကနေအောက် level လောက်ထိကျသွားတော့ဒီခါလဲမျက်စိလေးပုတ်ခတ်ပုတ်ခတ်နဲ့ဖြစ်လာတော့ကဲငါစွမ်းတော့ကုန်ပြီတကားမင်းမင်းဆိုအောင်ဆိုတော့ဟိုကတကြွရလဲဘာဆိုလဲဆိုတော့ အကျွန်ုပ်ကလည်းတဲ့သူတော်စီယသိတွေယဟန်တွေကိုလှူးကိုမလှူချင်တာအမှန်တရားပါတဲ့သူများကဲ့ရဲ့ခံမှာဆိုလို့လှူးနေရတာတဲ့မလှူချင်မဲနဲ့လှူးနေရတာအဲ့တော့အိမ်မှန်ကန်သောတစ္ဆာစကားကြောင့်မွေသိပ်ပြေပါစေလို့ဆိုတော့အဲ့ဒီမှာခါထိရောက်သွားတယ်တဲ့ဒါအမှန်ပဲသူကလည်းမလှူခြင်းမနဲ့လှူရတာတဲ့နော်အဲ့ဒီကနေပြီးတော့ကဲမျိုးသမီးနင်းသားလေးတို့ဒင်းဆိုဆိုတော့အဲ့ဒါနဲ့ အရှင်ဘုရားတဲ့တပည့်တော်သစ္စာတော့ဒဂါကြီးမရှိမှရမှာတဲ့နော်ဒဂါကြီးရှိဆိုလို့တော့မဖြစ်ဘူးတဲ့အဲ့ဒါနဲ့ဟိုကပြောတယ်ကဲဆိုတာဆိုပါဆိုတော့သားကိုကြိုက်တဲ့မွေနဲ့ဟောဒီဒဂါကြီးရဲ့အပေါ်မုန်းတာနဲ့အတူတူပါပဲတဲ့ဆိုပြီးသူကထသစ္စာပြုတယ်နော်အဲ့ဒီအဲ့ဒီမှန်ကန်သောသစ္စာစကားကြောင့်ဟောဒီမွေသိကြပါစေဆိုတော့ကလေးကထတော်ပြေးရောတဲ့နော်အဲ့ဒါဇတ်တော်ထဲမှာသစ္စာဆိုတာရသေးရဲ့မျိုးသားရဲ့ သူဇနီးရဲ့အဲ့ဒါတွေကြတော့မှန်တော့မှန်တယ်သူတို့စိတ်ထဲမှာဟိုဟောမဖြစ်တာတွေပြန်ဆိုကြတာပေါ့နော်အဲ့တော့မစွမ်းဘူးလားဆိုတော့စွမ်းပါတယ်တဲ့ဆိုလိုချင်တာကတစ္ဆဝါစာဆိုတာကနော်အမှန်တရားကိုပြောတာတဲ့ဒါမြင်အခုခေတ်နဲ့ရှေ့ခေတ်ကဘာလို့အဲ့လိုတွေလူတွေလူတွေဆိုတိုင်းဆိုတိုင်းရတာလဲအခုခေတ်ကြော်ဘာလို့မရတာလဲဆိုတော့ သီလမပြည့်စုံလို့တဲ့နော်ရှေးခေတ်ကပုံကိုယ်တွေကအခုပြောသလိုလေဟိုမှာရတဲ့ရလဲသူများအကဲခံမှာဆိုလို့ကိုသူဟာနဲ့သူကိုသူကလုံလုံချုံချုံသူ့သီလသူစောင့်ထိတ်ပြီးမပြောလဲသူကဒီတိုင်းမဲ့သူကသူ့ဟာသူကောင်းအောင်မုံသူကကျင့်နေတာသူကဟိုကမျိုးသားရတယ်ဩလှူကျင်သိမရှိလဲငါတို့မိဘဘိုးဘွားတွေကအစင်သက်လှူလာတာငါလက်ထက်မှာမလှူလို့မဖြစ်ပါဘူးဆိုပြီးတော့ ဒီတိုင်းမဲ့သူကနှစ်ပေါင်းများစွာသူကလှူပြီးတော့နေတာဟိုမျိုးသမီးကလည်းသူ့ယောက်ျားမုန်းစရာအကြောင်းရှိလို့မုန်းဘလောက်မုန်းမုန်းတခါတည်းသူများတွေအကြက်ရခံမှာဆိုလို့နောက်အိမ်အောင်ပြူတာမျိုးခွဲတာတွေမလှုပ်ဘူးတဲ့တို့ရဲ့ကိုကျင်တရားတွေအပြတ်မခံနော်အဲ့ဒါကြောင့်မို့ရှေးရသူတော်စင်တွေကကြတော့သီလရှိလို့ပြုတဲ့သစ္စာဒီအစွမ်းထက်တာနော် တစ္ဆာနှုတ်သိမန္တန်ကြီးကသေပြီးတော်မှ ပြန်ရှင်ရ၏နော်တစ္ဆာနှုတ်သိမန္တန်ကြီးကအင်မတန်အစွမ်းထက်တာတဲ့အခုခေတ်ကလူတွေကမှုသားစကားတွေအယံပြောတာလွယ်လွယ်လေးမှုသားစကားတွေပြောကြတယ်အဲ့ဒီမှုသားစကားတွေလွယ်လွယ်သုံးကြလွန်းလို့ပြောကြလွန်းလို့အခုဘာတစ္ဆာမှကိုပြုလို့မရတော့ဘူးဖြစ်ကုန်ကြ သစ္စာပြုလဲအစွမ်းမထက်တော့ဘူးဘာကြောင့်လဲဆိုတော့မှုစာဝါဒတိတ်ခါပုတ်ကြီးကိုအမြဲမပြတ်ကျူးလွန်လို့အဲ့ဒီကျူးလွန်တဲ့နေရာတွေဆင်းရဲတာပဲနော်ဩမလေးရှားဘက်မှာရောက်တော့ကတွေ့တယ်လူတွေအာစကားတွေလဲလွယ်လွယ်လေးတွေပြောလိုက်ကြတာဒီနာနေဟိုဘက်နာတွေ့အဲ့မှာရောက်တော့ကြည့်တော့လဲဩအစိုးရလဲအမျိုးမျိုးနှိပ်ဆက် တခါတည်းဟိုနာဖမ်းလိုက်ဒီနာဖမ်းလိုက်လူတွေရဲ့အခြေအနေတွေကြည့်လိုက်တဲ့အခါကျတော့လေကိုကျင်တရားတွေကဘာမှမရှိဆင်းရလဲဆင်းရဲကြဟိုအခုပြောသလိုအရန်ဆင်းရဲနေရတဲ့နေရာဆိုတော့ဂတိတွေလည်းမတီးတစ္ဆာလည်းမရှိတယောက်နဲ့တယောက်အိုးအမျိုးမျိုးနှိပ်စက်ကြဒုက္ခပေးကြအမျိုးမျိုးလုပ်နေတာတွေကြည်ပြီးစိတ်မကောင်းရဘူးအဲ့ဒီတော့ဆိုဩကိုကျင်တရားတွေ ပျက်စီးပျက်စီးတဲ့နေရာမှာအကုသိုလ်တွေပိုနှိမ့်ဆက်တော့တာပဲဒါကြောင့်မို့အခုခေတ်နဲ့အရင်ရှေ့ခေတ်နဲ့ကအဲ့ဒါကြောင့်မို့ကွာသွားတာတဲ့နော်တစ္ဆာတရားတွေစောင့်ထိုင်းနေကြတဲ့ခေတ်ကြတော့နွယ်မြတ်သက်တစ်ပင်ဆေးဘက်ဝင်အေးတဲ့တစ်ရွက်တစ်ဥတစ်ဖုတွေတောင်မှကိုကတခါတည်းအဲ့ဒီဟွာလောက်ပြီးတော့သက်စာလေးပြုတ်ပြီးတော့အဲ့ဒါလေးလောက်စားသုံးလိုက်ရင်ဆေးဖြစ်တယ်တဲ့အခုခေတ်မှာ မဖြစ်ကြတော့တာဘာကြောင့်လဲဆိုတော့အဲ့ဒီမှုသာဝါဒကံတွေကျူးလွန်ကြတယ်လွယ်လွယ်တခါတည်းဖြက်စီးကြတယ်ပြောကြတယ်သေးသေးချာချာအဲ့ဒီမှုသားစကားကိုလုံခြုံစွာစောင့်ထိန်တာမလုပ်ဘူးသီလမရှိဘူးသီလမရှိလို့အဲ့ဒီသစ္စာစကားတွေဟာအစွမ်းမထက်တော့တာဒါကြောင့်မို့ဦးဇင်းတို့ကဘဝတစ်ခုကြုံလာတဲ့အခါလောကဓာတ်နဲ့အခက်အခဲတွေအကြက်တက်တွေတွေ့လာပြီဆိုလို့ရှိရင် နံပါတ်1ကတော့ကိုယ့်ရဲ့သီလကို လုံခြုံအောင်လုပ်ပြီးတော့သစ္စာကို အမိတဟပြုသမ်းပါသစ္စာတရားကိုတော့အမိတဟပြုပြီးတော့ကြော်လွှားအောင် လုပ်မယ်ဆိုရင်ဒီလောကကြီးရဲ့အခက်အခဲတွေအကြက်တဲတွေကိုအာလုံးကိုကြော်လွှားအောင်လုပ်နိုင်ပါတယ်သစ္စာရဲ့အစွမ်းเนาะရောက်မို့အဲ့ဒီသစ္စာရဲ့အစွမ်းကြောင့်လောကကြီးမှာငြိမ်းအေးမှုတွေချမ်းသာမှုတွေ ဆင်းရဲဒုက္ခအပေါင်းမှာအရိယာသူတော်ကောင်းတွေလွတ်အောင်ယုံထွက်တကက်တို့ငါတို့လည်းပဲယုံထွက်မယ်ဒါအမျက်ဆုံးသစ္စာကြတော့เนาะအခုပြောတဲ့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုသစ္စာ၄ပါးအမှန်တရားကြီးအကုန်လုံးထိနောက်ဆုံးကြတော့ထိုးထွင်းသိသွားရင်အဲ့ဒီပုဂ္ဂိုလ်ဟာเนาะတကယ်အမျက်ဆုံးဖြစ်သွားပြီเนาะဝစီသစ္စာ ထမအရင်စောင့်ထိန်ရပါတယ်တဲ့နော်အဲ့ဒီဝစီသစ္စာတွေစောင့်ထိန်ပြီးတော့မှကျင့်လာလိုက်တဲ့အခါကျတော့မှနောက်ဆုံးအခုပြောတဲ့အိုခြင်းနာခြင်းသေခြင်းတွေကနေလွတ်မြောက်တဲ့အဲ့ဒီပရမတ္ထသစ္စာတွေအထိအကုန်လုံးကိုထိုးထွင်းသိနိုင်တယ်ဒါကြောင့်မို့သစ္စာဝါစာအဲ့ဒါကို အရင်ဆုံးစောင့်ထိန်မှာအခက်အခဲလောကရန်နေကြုံပြီဆိုရင်အကုန်ဆိုလို့ရတယ်နော် ဥပမာတရားထိုင်နေတရားထိုင်တဲ့အခါကျတော့ကဲတဏှာကြီးတရားထိုင်မယ်တဏှာကြီးဒိဋ္ဌံယူအဲ့ဒီတဏှာကြီးတွင်မထနဲ့ဖရာတပည့်တော်သည်ယခုတဏှာကြီးအတွင်း၌ဒိဋ္ဌံပြုပါ၏ဖရာတဏှာကြီးတွင်ဘယ်လိုအကြောင်းနဲ့မှတပည့်တော်မထပါဖရာတစ္ဆာဒိဋ္ဌံပြုပါ၏ဖရာဟောယူထားလိုက်တဏှာကြီးပြည့်ပြီးပြီအောင်မြင်အောင်ရပြီးပြီဆိုရင်အရေးတုံကြုံတဲ့အခါကျတော့ ဖရာတပည့်တော်သည်ယခုတထိုင်တွင်း၌တဏှာရီကိုဖရာတပည့်တော်မထာတန်းတပည့်တပည့်တော်တရားထိုင်ခဲ့တာမှန်ပါ၏ဤမှန်ကန်သောသစ္စာစကားကြောင့်ဟောဒီအခက်ခဲမှာလွတ်မြောက်ရပါလို့ဤလို့သစ္စာပြုလိုက်နတ်ဒေဝတာတွေနေလို့ကိုမရဘူးသစ္စာရဲ့အစွမ်းလည်းကြီးတာတခုအဲ့ဒီသစ္စာနဲ့လှုပ်ပြီးတော့ပြုတ်လိုက်တဲ့သစ္စာကြောင့်မို့နိယာနတ်တွေဟာမကယ်တင်မဲ့နေလို့ကိုမရဘူး မကယ်တင်မဲ့နဲ့အဲ့ဒီနတ်တွေနေမိလိုက်ရင်အဲ့ဒီလို့ပုံကိုဒုက္ခရောက်နေပြီဆိုရင်အဲ့နတ်တွေဟာဒဏ်ချခံရတယ်။ဒါကြောင့်မို့နတ်ဒေဝတာတွေဟာအဲ့လိုသစ္စာနဲ့လှုပ်ထားတဲ့ပုံကိုကိုမဆောင်မဲကိုနေလို့မရဘူး။အဲ့ဒါကြောင့်မို့ဘာလှုပ်လှုပ်ဖရာဂုံတော်ပွားရင်လည်းပဲတနေ့တထောင်ပွားမယ်တနေ့တရားပွားမယ်အစရှိသဖြင့်ကိုပွားနိုင်တဲ့ဟာတွေကိုအဋိဌာန်နဲ့လှုပ်ဂုံတော်ပွားမယ်ဆိုလဲအဋိဌာန်နဲ့လှုပ် နော်ဘာလှုပ်လှုပ်အဋိဌာန်နဲ့အဋိဌာန်နေနဲ့ဒါလှုပ်အဲ့ဒါတွေနောင်သက်စာပြန်ပြုအဲ့ဒီမှာဘာပါရမီတွေရလာလဲအဋိဌာန်ပါရမီရလာတယ်သက်စာပါရမီရလာတယ်မြတ်စွာဘုရား ပါရမီဖြည့်တဲ့အခါကျတော့ဒါနံသီလင်းစနိခမံပညာဝီရိယပစ္စမံခန္တီသစ္စာအဋိဌာနမေတုပက္ခာတိမာတတာဆိုတာဒါနပါရမီသီလပါရမီနိခမပါရမီเนาะအဋိဌံပါရမီ အစရှိတဲ့ပါရမီ7ပါး ဖြစ်ကြည့်ရတယ်တဲ့နော်အခုကိုလောက်တဲ့အလောက်ကလည်းအဋိဌံပါရမီပြည့်မြောက်အောင်သစ္စာပါရမီပြည့်မြောက်အောင်လုပ်ရတယ်တရားထိုင်နေထိုင်ထားတဲ့အခါမှာပြန်ပြီးသစ္စာပြုလို့ရအောင်လုပ်ရတယ်ဂုံတော်ပွားရင်ပွားထားတဲ့ပြန်ပြီးသစ္စာပြုလို့ရအောင်လုပ်ရနော်ရောက်မို့ပဋ္ဌာန်းရွတ်ဖတ်ပူတော်တယ်ထားပါတော့ပဋ္ဌာန်းနဲ့ရွတ်ဖတ်ပူတော်ပြီတပည့်တော်ကိုယ့်ရဲ့တိုင်နဲ့ပူတော်ပါမည်ဖေဟာနေ့စဉ်နေ့တိုင်းပဋ္ဌာန်းပစ္စယနေဒေတာ တပည့်တော်ကိုးရက်တိုင်တိုင်ဘုရားတပည့်တော်မြတ်စွာဘုရားပူဇော်ပါမည်ဘုရားဆိုပြီးတော့အဋိဌံပြုသီလဆောက်တည်အတော်ချုံဆောက်တည်မယ်ဆိုရင်ဘုရားတပည့်တော်တရဏဂုံသုံးပါးနဲ့ငါးပါးသောသီလကိုအဋိဖြံပြု၍ဆောက်တည်ပါ၏ဘုရားအဋိဌံဆောက်တည်လိုက်အဲ့ဒီမှာနတ်ဒေဝတာတွေအလုံးကိုပင့်ဖိတ်လိုက် ပင့်ဖိတ်ပြီးတဲ့အခါကျတော့မှဘုရားတပည့်တော်ဒီကိုယ့်ရဲ့တိုင်တိုင်ပဋ္ဌာန်းတရားဒေသနာတော်ကြီးကို နေ့စဉ်နေ့တိုင်း အချိန်ကန့်တတ်နိုင်ကန့်တတ်မကန့်တတ်နိုင်နေ့စဉ်နေ့တိုင်းဖရာတပည့်တော်ကိုယ့်ရဲ့တိုင်တိုင်ပူတော်ပါမည်ဖရာသစ္စာဒိဋ္ဌံပြုပါ၏ဖရာဒိဋ္ဌံပြုလိုက်အဲ့လိုသစ္စာဒိဋ္ဌံပြုပြီးတဲ့အခါကျတော့ကိုယ့်ရဲ့ပြည့်အောင်အဲ့ဒီပဋ္ဌာန်းတရားကြီးကိုပူဇော်ပူဇော်ပြီးတော့ကိုယ့်ရဲ့ပြည့်ပြီဆိုတဲ့အခါကျတော့ဖရာတပည့်တော်ဒီကိုယ့်ရဲ့တိုင်တိုင်ပဋ္ဌာန်းတရားဒေသနာတော်ကြီးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအပူဇော်ခဲ့တာမှန်ပါ၏ အိမ်မှန်ကန်စွာဆိုအပ်ခဲ့သောသစ္စာစကားကြောင့်ဖရာတပည့်တော်သည်လိုတိုင်းရတာတိုင်းပြီကြံတိုင်းအောင်ဆောင်တိုင်းမြောက်စိတ်ရှိသလောက်တိတ်တိပေါက်သောပုဂ္ဂိုလ်ဖြစ်ရပါလို့ဖရာအမျိုးဘာသာသာသနာတော်ကိုပြုစုနိုင်သောစောင့်ရှောက်နိုင်သောထောက်ပံ့နိုင်သောပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ဖြစ်ရပါလို့ဖရာနော်ပြောသည်မြဟုတ်လုပ်သည်မြမှန်ကန်ကြံသည်မြအောင်မြင်ပြီး မြတ်စွာဘုရားသာသနာတော်မြတ်ကြီးပြုနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဖုရားမြတ်စွာဘုရားနဲ့အရိယာပေါင်းသူတော်ကောင်းကြီးများထိုးထွင်းတည်အပ်သောမတရားဖို့တရားမညံဖို့ညံနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုလွယ်ကူသောအကျင့်လျင်မြန်သောအတိတုတို့ဖြင့်သိမြင်ရပါလို့ဖုရားလို့ဒါဥစဉ်တောင်းတဲ့စုပြောတာနော်ဥစဉ်ကဥစဉ်ကအမြဲအဲ့လိုစုတောင်းတာအဲ့ဒါဥစဉ်ကဒိဋ္ဌံပြုတ်ပြီးတိုင်းပြုတ်ပြီးတိုင်းမှာဥစဉ်ကအခုပဋ္ဌာန်းရွတ်လဲအဲ့လိုပြုတ်တယ် ဂုံတော်တွေပွားလဲဥစဉ်အဋိဌာန်နဲ့လောက်တာနော်ဂုံတော်တွေပွားလဲအဋိဌာန်နဲ့လောက်တာအဲ့လိုအဋိဌာန်နေနဲ့အကုန်လောက်ပြီးတော့အဲ့ဒါဥစဉ်ဘဝမှာသာသနာပြုရင်ဥစဉ်ကဆင်းသင်းရရညိုညိုညင်ညင်မပြုတ်ချင်ဘူးအဲ့ဒါကြောင့်မို့ဥစဉ်ကတော့ဤမှန်ကန်စွာဆိုရခဲ့သောတစ္ဆာစကားကြောင့်လိုတိုင်းရတတိုင်းပြည်ကြံတိုင်းအောင်ဆောင်တိုင်းမြောက်စိတ်ရှိသလောက်တိတ်တိပေါက်သောပုဂ္ဂိုလ်ဖြစ်ရပါလို့ဖေဟာ ရသော်ဖျားသာသနာတော်မြတ်ကြီးကိုနေလိုလလိုမကထွန်းလင်းတောက်ပနိုင်အောင်ပြုစုနိုင်သောစောင့်ရှောက်နိုင်သော ထောက်ပံ့နိုင်သောဦးဇင်းကတော့သာသနာအာဇာနည်ယဟန်တော်ယဟန်မြတ်ဖြစ်ရပါလို့ဖျားလို့ဆိုတယ်နော်သာသနာအာဇာနည်ယဟန်တော်ယဟန်မြတ်ဖြစ်ရပါလို့ဖျားဆိုပြီးမှအဲ့ဒါဦးဇင်းစောသောအစုတွေအဲ့ဒါဦးဇင်းအမြဲတမ်းတစ္ဆာပြုပြီးတိုင်းပြုပြီးတိုင်းမှာဦးဇင်းအမြဲတမ်းအဲ့စုတောင်းပါတယ်ဒါကြောင့်မို့ဘယ်အလုတ်ကိုလှုပ်လှုပ်ဦးဇင်းတို့တရားဓမ္မတွေနော်ကိုလှုပ်တဲ့အလုတ်ဟာ တစ္ဆာပါရမီအဋိဌံပါရမီနဲ့လုပ်ပါဘယ်သောခါမှမှုသားစကားကိုလွယ်လွယ်လေးတောင်မပြောပါအပျော်အပြတ်တောင်မပြောပါနဲ့ပြောရမယ်ဘလို့မှမဖြစ်တဲ့ဟာကြုံလာပြီဆိုရင်ရေကုန်နှုတ်ပိတ်တာနေလိုက်တော့လုံးဝမှမပြောနဲ့မှုသားစကားတွေကိုလွယ်လွယ်သုံးလာပြီဆိုရင်တော့အဲ့ဒီတစ္ဆာတွေအဲ့ဒီအစွမ်းတွေဘာမှမထက်တော့အဲ့ဒါကြောင့်မို့လောကမှာဂုံတော်ပွားပါမေတ္တာပို့ဖို့ဘာပဲလှုပ်လှုပ် တစ္ဆာအဋိဌာန်နဲ့လုပ်ပါပြီးရင်တစ္ဆာပြန်ပြုပါအဲ့ဒီတစ္ဆာတွေပြုတ်ပြီးတော့အဲ့ဒီအလုတ်ကိုလှုပ်နေရင်ဥဒ္ဒနောတရားဓမ္မတွေသူတော်ကောင်းတွေနတ်တွေအာလုံးကကိုယ့်ကိုဝိုင်းဝိုင်းလဲအောင်စောင့်ရှောက်နေလိမ့်မယ်ဘဲတွေရန်တွေအန္တရာယ်တွေနော်သေရမဲ့ဘေးအကြက်တဲတွေကြုံလာရင်လွတ်မြောက်အောင်တို့ကတို့ဆောင်ကျင်းပေးလိမ့်မယ်ဥဒင်း ပြီးခဲ့တဲ့နှစ်ကဟိုမနှစ်ကပေါ့ဟိုဘက်ကမြို့လေးတစ်မြို့မှာကထိန်ကြွတန်ဃာကလည်းမရှိတန်ဃာကလည်းမရှိတော့ဥစဉ်မှာပါမှ၅ပါးမဖြစ်မနေကြွပေးပါဘုန်းကြီးအဲတမတမကြွပေးမယ်ဖေကထိန်လေးဖြစ်အောင်လေရင်လက်မှတ်ဖြတ်ပြီးတယ်တောက်ကြနေည ကြာသာပရိညပေါ့စနေနေ့မနေ့လေရင်တဲ့ရကြာသာပရိညမှာအိယာတဲ့ကနေပြီးတော့ညကျိန်တော့မနေ့အိယာနိုးတော့ဦးစင်ခါကြီးဆန့်လည်းမရတော့ထလည်းမရတော့အိယာတဲ့မှာဒီတိုင်းကြီးပက်လက်ကြီးဖြစ်သွားတာသွားပြီဘလို့ဖြစ်သွားလို့ဖြစ်သွားမှကို မသိလိုက်အကြောင်းတော့တခုတော့ထူးနေပြီအဲ့ဒါနဲ့ဖုန်းနဲ့အောက်ကဦးစင်လေးခေါ်ပြီးတော့ဦးစင်ဟိုကကထိန်ပြက်ကိုလိုက်မယ် ဦးသိန်းလေလက်မှတ်ကိုပြောင်းအစ်စ်ဝယ်ရရင်အစ်စ်တာချက်ချင်းပြန်ဝယ်လိုက်တပည့်တော်လက်မှတ်ရရင်အဲ့ဒါကိုပြောင်းခိုင်းတာတပည့်တော်ထလည်းမရတော့ဘလို့ဖြစ်သွားပြီလဲမသိတော့ဘူးဆိုပြီးတော့အကောင်းကြီးကနေမှအဲ့ရတဲ့ကနေပြီးတော့မနဲ့အဲ့ရနိုးထတဲ့အချိန်မှာဖြစ်သွားတာအဲ့ဒါနဲ့ဦးသိန်းလေလေလက်မှတ်တွေပြောင်းခိုင်းပြီးတော့စနေနေ့သူကြွမယ်တောက်ကြနေညကျတော့ဒကာတွေတရားလာထိုင်ဥစဉ်ဘလို့ဖြစ်တာမသိဘူးဗျာ အကောင်းကြီးကနေပြီးမနဲ့အိရာလဲနို့ရောခါကြီးကဘလုံးမှလှဲ့လည်းမရလှုပ်လည်းမရအဲ့လိုကြီးဖြစ်သွားရသူတို့သူတို့အဲ့ဒါနဲ့ဝိုင်းပြီးတော့ဒကာတွေနှိပ်ကြအဲ့ဒါလှုပ်ပေးချာနဲ့ည7:00နာရီလောက်ကျော်ခါဒီပါဒီပြန်ဖြောက်ကဲကဲကဲဥစဉ်ကြွတာကြွလိုက်ကြွစနေနေ့ရောက်တနင်္ဂနွေနေ့အဲ့ဒီမှာကထိန်လှုပ်တယ်တနင်္လာနေ့ကျတော့ ကြွလာတဲ့ဘုန်းကြီးတွေအကုန်လုံးမြို့လိုက်ပို့မယ်ဆိုပြီးတော့လိုက်ပို့တယ်ကြောင်းတကားပိတ်ပြီးထားတာကြောင်းရှိသမျှပစ္စည်းတွေတခိုးအကုန်ဝင်ခိုးသွားပါလေရောလားအဲ့တော့အဲ့ဒီတခိုးခိုးမဲ့ဟွာကြီးဖြစ်ရမဲ့ကံကဟိုမှာရှိနေတော့တရားဥစဉ်ကိုသွားမရအောင်တားထားတာအဲ့ဒီကြတော့မှဥစဉ်လေးအဲ့ဒါဘုန်းကြီးဘုန်းကြီးအဆိုရင်ပါမှာတဲ့ဘာလို့လဲဒီခါလေးဥစဉ်ကကိစ္စဝိစာရှိရင်ကွန်ပျူတာတော့ဘာတော့အကုန်ယူသွားတာလေဟိုမှာ တရားဟောတရားပြတချို့လေးနေရာလှုပ်ဆရာကြည့်တာဆိုရင်အဲ့တော့ဟိုမှာအပြင်သွားရင်ဓာတွေထားခဲ့ရမယ်အဲ့တော့ဓာတွေဖြစ်တော့မယ်ဘေးကြီးကြုံတဲ့အခါကျအလိုလိုဟိုဘက်ကိုသွားလို့မရအောင်အတခုတော့ရှိတယ်တပည့်တော်ကဖြစ်နေကြဓာတွေတခုခုသူတို့ဖြစ်တော့မယ်ဆိုရင်သူဟာသူနတ်တွေကအဲ့ဒီဟာကိုလုံမရအောင်သွားမရအောင်သူကသူတားပေးတာအကိုကလှုပ်ရတာမဟုတ်ဘူးနော်ကိုလည်းကြိုသိတာမဟုတ်ဘူးအဲ့ဒါဘာကြောင့်လဲဆိုအဲ့ဒီတစ္ဆာတွေအစွမ်းနေကြ အဲ့ဒီလိုသစ္စာတွေအမြဲတမ်းပြုတ်ထားတယ်အဋိဌာန်တွေလှုပ်ထားတယ်စွမ်းအားဖြည့်ထားတဲ့အခါကျတော့နတ်တွေကသူ့ဟာသူအကုန်ဆောင်ကျင်းတာမေမျိုးကနေပြီး6ထပ်ခွေအဆင်းမှာကားမောက်ဖူးတယ်မောက်ခါနာနေကြတော့ကားမောက်တော့မယ်တဲ့နားထဲမှာအတန်လေးလာပြောတယ်ရတာရွတ်ထားတဲ့ဘေးနာတကယ်ချင်းပြောတယ်မင်းရွတ်ထားဆိုရွတ်ထားတယ်ဟောကားမောက်တယ်ဦးစင်းဘာမှမဖြစ်ဘူးဩအောက်ဘိဘက်မှာဘုန်းကြီးကဒီနေ့ည တရားလေးတပွဲတော့ဦးစင်ဟောပေးနော်ဘယ်မှမကြွနဲ့ဟိုလိုကြီးတရားထိုင်ဟောရတာတော့မဟုတ်ဘူးလားလှူတဲ့လူတွေကိုတရာပေါက်အောင်သူတို့ကုသိုလ်ကောင်းမှုအကြောင်းလေးပြောပေးရတာဘေးနာဇက်ပွဲကနောက်ဆုံးညဆိုတော့လူတွေကဇက်ပွဲလာကြီးနဲ့ဘုန်းကြီးနဲ့လာလှူကြတန်းညအဲ့ဒါဦးစင်ကဟောပြောပေးရင်လူတွေကလှူခြင်းတန်းညညတော့ဘုန်းကြီးကလည်းအားကိုးချတာမှန်ပါဗျမနေ့ဖန်တရက်ကျန်တော့ဆိုတော့တပည့်တော်ဟောပေးပါမယ်ဗျဂရိတွေခံပြီးတော့နေခင်းဆွန်းစားလဲပြီးဟိုကညမှာဟိုကမှာကြောင်းကိုဘလို့မှမနေခြင်းဘူး နောက်ဆုံးအဲ့ဒါနဲ့အဲ့ဒီရွာဦးစင်မင်းအမေတော်စီသွားရအောင်ဆိုပြီးတော့ဦးစင်အဝဲကြီးဆက်လင်နဲ့တော့နှစ်နာရီကျော်လောက်မောင်းရတဲ့ခရီးကြီးဦးစင်လမ်းလျှောက်သွားလို့မရဘူးအာနေကိုမနေခြင်းသွားရအောင်လာဆိုပြီးတော့တော်လန်ခီးလမ်းလျှောက်သွားတော့တော်တဲ့နေမျက်စိလဲသွားတာကြောက်ပြန်မရောက်နောက်ရကျတော့ဘုန်းကြီးသွားတောင်းမှန်တာဘုန်းကြီးကကိုတော်မရှိတော့ဝမ်းသာလိုက်တာဝမ်းသာလဲဘုန်းကြီးဘာဖြစ်လို့တော့ဖေ့ ဆဲကြောင်နေတဲ့ကလေးကသူ့အမေကဒုံလဘလာဝတ်ပေးထားတာတဲ့ဘယ်ကတနတ်ရတယ်မသိဘူးအဲ့ဒီမှာဟိုးအောက်ဘက်တည်းကတနတ်ကလည်းပေါ်တာ哦အဲ့ဘက်တည်းကဘိတ်ရဟိုးအောက်ထဲမှာတညလောက်ဆက်လီနဲ့တောင်သွားစီတာဆိုတော့အဲ့ဒါအရှင်ဘုရားတရားဟောတဲ့နေရာမှာညတနတ်တင်နဲ့ဝင်ပြစ်လို့တဲ့အဲ့ဒီကောင်တနတ်နဲ့အကုန်ရမ်းပြစ်လူတွေတော့မသိဘူးအကုန်ပြေးကြလွှားကြနဲ့အဲ့ဒါမျိုးတွေဆိုတော့ဘာကြောင့်လဲဆိုတော့အဲ့ဒီတစ္ဆာပဲเนาะ ဒါကြောင့်မို့ဘဝမှာအခက်အခဲတွေအကြက်တဲတွေလောကရန်တွေကြုံရင်အဲ့ဒီသစ္စာကိုပြုပါကိုလှုပ်တဲ့အလှုပ်တရားထိုင်းတိုင်းဂုံတော်ဘဝဘဝမေတ္တာပို့ဖို့ဘာလှုပ်လှုပ်သစ္စာအဋိဌာန်နဲ့တာဦးဇင်းတို့တရားတော်မတွေလှုပ်ပါအဲ့ဒါဒီသစ္စာဒီကိုယ့်ရဲ့အကူရာဖြစ်တယ်နော်နောက်ပြီးတော့သစ္စာပြီးတော့နောက်တစ်ခုကဘာလဲဆိုဓမ္မတဲ့ဓမ္မဆိုတာကြတော့ဦးဇင်းတို့မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေလည်းအလုံးဟာဓမ္မပဲ နော်တတိပဋ္ဌာန်တရား၄ပါးပွားများခြင်းတရားအကုန်လုံးလဲဒါတွေကဓမ္မပဲတရားတွေပဲနော်အဲ့ဒီတရားတွေအလုံးကိုဦးဇင်းတို့တရားတော်မတွေကိုကစွမ်းအားရှိအောင်လုပ်ထားရမယ်ဓမ္မတွေကိုနော်တရားတွေကိုသေးသေးချာချာစ조사ပြီးတော့တရားဓမ္မတွေကိုပွားများအားထုတ်ထားတဲ့အခါကျတော့တခါတလေသစ္စာနဲ့ ကိုလို့မရတော့တဲ့အရာတွေကျတော့တရားနဲ့ပဲအာကိုသွားတော့ဥပမာဩဖျားရှင်လက်ထက်ကတောတဲ့ကယဟန်နေကြားကြိုက်တာအပါ30တောထဲမှာသွားသွားပြီးတရားတွေအားထုတ်နေရင်ねကြားကြိုက်ကြိုက်ပြီးတော့သွားတော့ကြားကဆွဲဆွဲသွားတာဘာလို့ယဟန်နေနဲပါလဲအရှင်မြတ်ကြားဆွဲသွားလို့ ဩအဲ့ဒါဆိုကြားဆွဲပြီဆိုရင်နောက်နောက်တော့ပြောပါအဲ့ဒါနဲ့တခါတည်းဟာတပြည့်တော့ကြားဆွဲပါပြီဖေဆွဲပါပြီဖေပြောလဲပြောရောအဲ့ဒီမှာတင်တခါတည်းအဲ့ဒီကြားဆွဲခံရတဲ့ရဟန်းအော်ရဘေးကတခါတည်းဒုတ်တေတောင်မွေးတွေနဲ့လိုက်တာဟိုကကြားက6ကြီးဟိုဘက်ခုံကျော်သွားဘယ်သူမှမကယ်နိုင်တော့လိုက်လည်းမလိုက်နိုင်တော့ အရှင်ဖုရားအရှင်ဖုရားကိုဘယ်သူမှမကယ်နိုင်တော့ဘူးဖုရားဖုရားသားတော်ပြီးပြီသိခံခြင်းအဆုံးစုံသိခံခြင်းနဲ့တာကြားပေါ်လဲဒေါသမထွက်ဖဲနဲ့တရားကိုတာနှလုံးသွင်းတော်မူပါဖုရားဆိုပြီးတော့လှမ်းပြောတော့အဲ့ဒီအချိန်မှာတရားပဲအာကိုရတော့တရားကိုတခါတည်းအားထုတ်လိုက်တာကြားကအဲ့ဒီမှာတခါတည်း သူကမှိန်ပြီးတရားလေးမှတ်နေဟိုကလည်းသေပြီးထင်းနေမှာပေါ့အဲ့ဒီမှာတခါတည်းကြာခြေထောက်ကနေစားပြီးကြွကြွကြွကြွနဲ့စားခြေထောက်ကနေစပြီးတော့စားစားစားနေရင်နဲ့အဲ့ဒီမှာတခါတည်းကြိုက်ခဲစားနေတာကြီးပေါ်မှာနာတဲ့ဝေဒနာအဲ့ဒီဝေဒနာရဲ့အနှိမ့်စမြင်အောင်ကြည့်ပြီးတော့သူ့သူရှုနေတာဝေဒနာရဲ့သဘောလေးတွေနော်သူ့ရဲ့သီလတွေဆင်ញင်တယ်သီလကလည်းမြဲမြံတယ်ခိုင်ခန့်တယ် မကြုံမပေါက်ဘူးစိတ်တွေကကြည်လင်းနေအခုဖြစ်ပေါ်လာတဲ့စိတ်တွေဝေဒနာတွေစိတ်ထဲမှာခံစားမှုတွေအကုန်လုံးရဲ့ဝေဒနာရဲ့အနှိမ့်စကိုမြင်အောင်ကြည့်တော့အောက်ကကြားကြိုက်တာကြီးပေါ်မှာဒေါသလည်းမဖြစ်တော့ဒေါသလည်းမဖြစ်တော့ဘူးเนาะအဲ့ဒီမှာねဒုက္ခဝေဒနာပေါ်မှာလောဘလည်းမဖြစ်တော့ဘူးဒုက္ခဝေဒနာမှာဒေါသလည်းမဖြစ်တော့ဘူး ဥပေက္ခဝေဒနာမှာမောဟလည်းလွတ်ပြီးတော့တခါတဲ့ဝေဒနာရဲ့အနိစ္စကိုမြင်ပြီးတော့တခါတဲ့ရှုလိုက်တာဝေဒနာအနိစ္စကနေရှုတော့ဟောသောတာပန်တည်တယ်သကရာဂံတည်တယ်အနာဂံတည်တယ်နောက်ဆုံးကြာစာလို့အသက်ထွက်ခါနာနီမှာယဟန္တာကြီးဖြစ်သွားတယ်အဲ့ဒါဘာကိုအာကိုသွားလဲဆိုဓမ္မကိုအာကိုသွားတာ ဦးဇင်းတို့ကလောကမှာသစ္စာနဲ့ပြုလို့ရတဲ့အရာတွေမှန်သမျှမှာလဲသစ္စာတရားနဲ့စောင့်တရားမယ်ကျင့်သုံးရမယ်သေသေးချာချာလုပ်ရသစ္စာတရားနဲ့လှုပ်လို့မရတော့တဲ့အရာကြတော့တရားကိုအာကိုစမ်းပါနော်တရားဆိုတာလဲဒါတတိပဋ္ဌာန်တရား၄ပါးကိုအာကိုခြင်းနောက်ပြီးတော့အခု ပြောတဲ့ဗုဒ္ဓနုတ္တိမေတ္တာအတုပမရဏတ္တိအစရှိသဖြင့် ဒီဂုံတော်တွေမေတ္တာတွေဒီတရားတွေကိုလည်းအားကိုးလို့ရတယ်နော်အခုကဆောဘေသောအချိန်တွေဆိုလို့ရှိရင်ဦးဇင်းတို့ဒါရှေးခေတ်အစဉ်ဆက်ကလေးဒါနာမည်ကြီးခဲ့တာကတမ္မုဒိကထာတော်မြတ်ကြီးကဆိုဘေဇိုအန်တဲဇိုတွေကြပြီဆိုရင်တန်ဖုတ်တွေများများရွတ်ပေးရင်လဲအဲ့ကဆိုဘေဇိုကလွတ်တယ်နော်အရင်တော့ကဦးဇင်းတို့ ရွှေဦးမြင့်ဆရာတော်ကြီးဆိုတော့အင်္ဂလိပ်လက်ထက်က ရှေ့ခဲ့ဘူးတယ်အဲ့ဒီဆရာတော်ဘုရားကြီးကဟောမဟာမြိုင်တော်ရမှာသွားပြီးတော့တန်ဘုတ်တွေကိုတနေ့ကို9000ရွတ်တယ်ဘာမှလည်းဆွန်းလဲစားစရာမရှိဘူးအဲ့နာတွေ့တဲ့တစ်ဥတစ်ဖုတတိဝလံလေးတွေ့တာလေးကောက်စားဝယုံရလေးပြာချအဲ့ဒါလေးစားလေးလို့တို့စားတို့စားပြီးတော့ တနေ့ကိုတန်ဖို့တွေ9000ရွတ်တက်ခေါင်းကြီးထဲမှာနေတယ်လေးနှစ်တိတိကျင့်တာဘာမှမဖြစ်တော့စိတ်ဓာတ်တွေကြပြီးပြန်တော့မယ်ဆုံးဖြတ်ပြီးတော့ညကျတော့သင်္ကန်းကောင်းမှုချုပ်အိတ်မနဲ့ပြန်တော့မယ်ဆိုတော့အိုးတစ်ပင်သောနတ်ကြီးကအိမ်မက်ပေးတယ်ကိုတော်ကြီးဒီတိုင်းလုံနေသေအထိကိုတော်ကြီးဘာဖြစ်ဘူးလို့ပြောရတယ်အာပြန်တော့မယ်ကိုကိုကကိုစာလေးပြန်ချနေတော့အေးသေးတယ် ဒါလောက်သေရောက်ကြည်ရော လာပြီးတော့ကြက်နာတော့ဘာမှမဖြစ်ဘူးဆိုတော့ကိုတော်ကအိတ်ပေါက်နဲ့ဖားကောက်တယ်လို့ပဲတဲ့ကိုတော်လုံနေတဲ့အလုတ်ကဟာဘလို့လောက်ရမှာလဲတစ္ဆာဒိဋ္ဌံနဲ့လောက်ရတဲ့အလုတ်တယ်အရှင်ဘုရားရဲ့အရှင်ဘုရားယော့တာယော့နေတာတစ္ဆာလည်းမပါဘူးအဋိဋ္ဌံလည်းမပြုတ်ဘူးအဋိဋ္ဌံမပါတစ္ဆာမပါတော့ကိုတော်လို့ဘယ်အောင်မြင်လိမ့်မလဲတဲ့တစ္ဆာဒိဋ္ဌံနဲ့လောက်တပည့်တော်ပြောတဲ့အတိုင်းလို့ကိုတော်ပြာမကြွားနဲ့ ဆက်ကြိုးသားဆိုတော့ကဲဟုတ်ပြီလုံမယ်ဆိုပြီးတနေ့ तू ဘလောက်ရွတ်မယ်ဒိဋ္ဌံပြုတ်ပါတယ်ဆိုစောသွားပြောသလိုအဒိဋ္ဌံတွေလုံသစ္စာတွေပြုတ်အဒိဋ္ဌံလုံသစ္စာပြုတ်လုံလိုက်တာတဲ့အဲ့ဒီမှာဘလောက်ဟွာဖြစ်သွားလဲဆိုတော့ဦးဇင်းတို့၃နှစ်၃နှစ်လည်းပြည့်ပြီးရောအဲ့ဒီမှာနေမဟာမြိုင်တော်ကြီးတရောလုံးကနတ်တွေအကုန်ထသာဓုခေါ်တယ်အဲ့ဒီသာဓုခေါ်ပြီးတော့အဲ့ဒီနေ့မှာအောင်မြင်သွားတာ သစ်ပင်တွေအောက်ကိုဘာသည်ရှိရှိမရှိရှိရှိအဲ့သစ်ပင်အောက်သွားပြီးတော့ရက်လိုက်တာနဲ့အဲ့ဒီမှာတခါတည်းအသေးတွေစားစရာတွေဟာတပိတ်ထဲအကုန်လာပြီးတော့အကုန်ရောက်တယ်တော့တွေတောင်နေထဲမှာသူလှက်ပတ်ပြီးတော့နေတာလုံးမအစာရေသာဆိုမရှားတော့ဘူးအဲ့ဒီကနေပြီးတော့သူ့နယ်ပဲပြန်လာပြန်လာတော့ကဲတတ်တတ်လို့နဲ့လာသမျှလူတွေအကုန်ကျွေးသန်းဆိုပြီးကျွေးခိုင်းတာ ဆရာတော်ဖျားဆန်နေစီတွေကုန်တော့မယ်ဖျားအေးအေးဟုတ်လားဟုတ်လားဆိုပြီးတော့တောင်မွေးနဲ့တောက်တောက်တောက်တောက်နဲ့ခောက်လိုက်ရင်လဲတွေနဲ့ဆယ်စီ15စီနဲ့တခါတဲ့လူတွေခေါင်းမောင်းကြီးတွေနဲ့ဘယ်ကလာလူအလည်းမသိဘူးအဲ့ဒါအကုန်လုံးဆံဘလောက်စီဘလောက်ဆိုအကုန်လာပြီးအုံအုံလှူသွားအဲ့ဒါနဲ့ဆရာတော်ကြီးကသူ့နယ်ဘက်မှာနာမည်ကြီးတော့အဲ့ဒီဆရာတော်ကြီးကိုအင်္ဂလိပ်အစိုးရကအဲ့ဒီမှာတင်တခါတဲ့တတ်ခိုင်းတာ ရွာတဲ့လူတွေယာနဲ့ချီတဲ့လူတွေကို တခါတည်းသွားပြီးတော့တက်ဆန်းဆိုပြီးတော့ငွေပေးပြီးတက်ခိုင်းတော့လူတရာဝန်းကျင်လောက်ကြောင်းနဲ့သွားပြီးဆရာတော်ကြီးသွားတတ်တာတဲ့ငွေရလို့မှုနဲ့သွားတတ်တော့အဲ့ဒီတဲကလူတွေဘသူကဘလို့လှုပ်လွတ်လိုက်တယ်လဲမသိဘူးလူလင်းက60လောက်ကအရေးပေါ်ဆေးရုံအကုန်တင်ရတယ်တဲ့မနမိုးလင်းတော့ဆရာတော်ကြီးကသူ့အတူတပိတ်လေးပွဲပြီးဆွမ်းငံကြွား ဆရာတော်ကြီးတစ်ပါးနဲ့လည်းလူ100လောက်ဘလို့မှပြန်မလုပ်နိုင်ဘူးဘလို့ကနေဘလို့အဆောင်လျှောက်တရားပဲကာကွယ်ပေးလိုက်တာလားအကုန်လုံးဒဏ်ရာဒဏ်ချက်တွေနဲ့ဆေးရုံကုန်ရောက်တယ်တဲ့ဒါတန်မိုးတွေဂါထာတော်မြတ်ကြီးနဲ့အဲ့ဒီဆရာတော်ဘုရားကြီးဟာလက်တွေ့သူ့ဘဝကိုသူကယ်တင်သွားတာနော်အဲ့ဒါကြောင့်မို့အဲ့ဒီတန်မိုးတွေဂါထာတော်မြတ်ကလည်းပဲဦးဇင်းတို့ဒကာဒကမတွေအဲ့ဒါကလည်းပဲအခုပြောသလိုပဲ အဲ့ဒါအကာအကွယ်တွေရတယ်နော်သမုဒိကာထာတော်မြတ်ကြီးနောက်တစ်ခုဦးဇင်းတို့ဥပ္ပါဒတန်တိကျမ်းဆိုတာရှိတယ်ဦးဇင်းတို့တက္ကရာ960ခွန်လောက်မှာဇင်းမယ်အခုယောရိယဘက်ကဇင်းမယ်ပန္နာတဆိုဟိုတုန်းကကျမ်းတွေပါရေးတယ်အဲ့ဒီခက်ကစာဓာပေဓာတ်တွေပညာရှင်တွေအရိယာသူတော်စင်တွေပေါ်ထွန်းခဲ့တယ်အဲ့ဒီခက်က အဲ့ဒီအချိန်ကာလကဇင်းမယ်မှာအရှင်မဟာသီလဝန္တအရှင်သီလဝန္တဆိုတဲ့မထေမြတ်တပါးယဟန္တာမထေကြီးလို့လည်းပြောကြတယ်အဲ့ဒီမထေမြတ်ကြီးရဲ့လက်ထက်မှာဦးဇင်းတို့ကတ်ကြီး၃ပါးပဲစိုက်တယ်တဲ့နော်သူတို့ရှင်မယင်လက်ထက် စောပြတံမင်းအဲ့ဒီမင်းရဲ့လက်ထက်မှာတကြဖြတ်ကြကကြီးသုံးပါးပဲစိုက်တဲ့အချိန်မှာ မထေမြတ်ကြီးစေရင်နဲ့ကြံဥပါဒတန်တိကြံဆိုတာရှိတယ်ဘဲဥပအန္တရာယ်တွေမှန်သမျှကိုငြိမ်းအေးစေနိုင်သောကြံဥပါဒတန်တိဆိုနော်ဂျိုဆိုအတိတ်ဆိုနမိတ်ဆိုဘဲဆိုရန်ဆိုအန္တရာယ်ဆို ကတ်ဆိုးအဲ့ဓာတွေဖြစ်ပေါ်တာအဲ့ဓာတွေကိုဥပ္ပါဒနော်ဖြစ်ပေါ်တဲ့ဘေဇုကတ်ဆိုးတွေကိုတန်တိငြိမ်းအေးစေတာအဲ့ဒါကဥပ္ပါဒတန်တိကျမ်းလို့ခေါ်တယ်အဲ့ဒီကျမ်းကအဲ့ဒီဇင်းမယ်ကနေပြီးတော့ဦးဇင်းတို့မြန်မာပြည်ဘက်မှာရောက်လာပြီးတော့အင်းဝမာဦးဇင်းတို့ဆရာတော်ဥပုပ်ဆိုနမတော်မယ်နုကိုးကွယ်တဲ့ဆရာတော်ကြီးဥပုပ်ဆရာတော်ကြီးဥပုပ်ကအဲ့ဒီ ဂါထာပေါင်း280နဲ့တဂါထာရှိတယ်အလုံးအဲ့ဒီ280တဂါထာကိုဆရာတော်ကြီးဥပုပ်ကဘာသာပြန်ပေးတာမြန်မာပြည်ခေတ်ဆက်ဆက်မှာကတ်ဆိုးဘေးဆိုးအဲ့ဓာတွေဖြစ်တဲ့အခါမှာအဲ့ဒီဥပါဒတန်တိကျမ်းကြီးကိုရွတ်ဖတ်ရင်ငြိမ်းအေးခဲ့တယ်ငြိမ်းအေးခဲ့ဘူးတဲ့တာတကတွေအကုန်ရှိတယ်။ဘာကြောင့်အဲ့ဒီဥပါဒတန်တိကျမ်းကြီးကအဲ့ဒီလိုအစွမ်းထက်တာလဲဆိုတော့ နှစ်ကြိတ်ရှစ်စုသောဘုရားရှင်ကိုတော်မြတ်ကြီးတွေကိုရှ िख ိုးတာဦးဇင်းတို့မြတ်စွာဘုရား ပါရမီဖြည့်တဲ့အခါမှာဦးဇင်းတို့ဗျာဒိတ်တော်ယူခဲ့တာက24စုရှိတယ်အခုမြတ်စွာဘုရားရဲ့25ဩဒီပင်္ဂရာဘုရားရှင်ရဲ့အထက်မှာတရဏင်္ဂရာဆိုတဲ့တဏင်္ဂရာဆိုတဲ့အဲ့ဒီဘုရားသုံးသူပွင့်သေးတယ်အဲ့ဒီဘုရားသုံးသူကအဲ့ဒီကဘာထဲမှာပွင့်လို့ နှစ်ကြိတ်ရှစ်စုလို့ထည့်တဲ့အခါကျတော့28စုလုံးကိုယူတာတကယ်တမ်းကအဲ့ဒီကဘာမှာနောက်ဆုံးပွင့်တော်မူတဲ့ဒီပင်ကရာဖျားရှင်ရဲ့ထံမှာဦးဇင်းတော်မြတ်စွာဘုရားဗျာဒိတ်ခါနဲ့အဲ့ဒီကနေကတ္တဗဖျားတိအာလုံးဒါအခု24စုပေါ့အဲ့ဒီဗျာဒိတ်ခါနဲ့ကဘာမှာပွင့်တော်မူတဲ့ဖျား3စုရဲ့အဲဟိုဒီပင်ကရာရဲ့အရင်3စုရဲ့အခုဦးဇင်းတော်ဖျားရှင်ရဲ့ဆိုပြီးအာလုံး24 20နဲ့8စုဒါကြောင့်မို့နှစ်ကျိတ်8စုလို့ခေါ်တာအဲ့ဒီနှစ်ကျိတ်8စုသောဖရာရှင်နေရဲ့ဂုံနေကျေးဇူးတွေကို အာယုံပြုပြီးတော့ရှ िख ိုးတာနောက်ပြီးတော့ဘာတွေထပ်ထည့်ထားသလဲဆိုတော့အဲ့ဒီရှင်သီလဝန္တမထေရမြတ်ကြီးကအတိတိမဟာသာဝက80ဆိုတော့မြတ်စွာဘုရားရဲ့တပည့်သာဝကရှင်သာရိပုတ္တရာရှင်မောကလန်ရှင်အာနန္ဒာ အရှင်နုရုဒ္ဓတို့နဲ့အာလုံးသောအပါရှက်တဲ့သောမထေမြတ်ကြီးတွေကဂုံနေဘိက္ခုနီမတွေရဲ့ဂုံနေနောက်ပြီးတော့မဟာသမယတုတ်မှာမြတ်စွာဘုရားတရားဟောတော့ကလာသွားတဲ့နတ်မြမာတွေအဲ့ဒီနတ်မြမာတွေနဂါးတွေဂလုံးတွေအတူရာတွေအဲ့ဒီပုံကိုယ်တွေအာလုံးပေါ်မှာမေတ္တာတွေပို့နော်ဒိဋ္ဌံတွေလောက်သက်စာတွေပြုတ်ပြီးမှအဲ့ဒီမြတ်စွာဘုရား28ဆူရဲ့ဂုံ နော်အတိတိမဟာသာဝကဆိုတဲ့အပါ80ရဲ့ဘိက္ခုဘိက္ခုနီမအာလုံးရဲ့အဲအတရက်ရတဲ့ပုံကိုယ်ရဲ့ဂုံနေနခါးတဲ့ဂလုံးနေနတ်မြမအာလုံးရဲ့ဂုံနေအဲ့ဒီဂုံနေအာလုံးကိုတေကျူးဖွဲ့ဆိုပြီးတော့အဲ့ဒီရဲ့တကောတေဇောအာနုဘောနဲ့ဟောဒီကဆောဘေဇောမှာပျောက်ပါစေဆိုပြီးတော့မှအဲ့ဒီတရားကိုအာယုံယူပြီးတော့ရွတ်ခိုင်းဖတ်ခိုင်းနာယူခိုင်းတာ အဲ့ဒါကိုဦးဇင်းဟောဒီမှာအဲ့ဒီနောက်ဆုံးဂါထာကြီးရဲ့အဲ့ဒီနောက်ဆုံးဂါထာရဲ့မြန်မာပြန်လေးကိုဦးဇင်းတို့ဒကာတော်မတွေအဲ့ဒီဥပါဒတန်တိကျမ်းကြီးရွတ်နိုင်တဲ့ပုဂ္ဂိုလ်ကလည်းရွတ်မရွတ်နိုင်တဲ့ပုဂ္ဂိုလ်ကလည်းရွတ်ထားတဲ့ဆရာတော်ဖရာတွေရဲ့အတန်ကိုအိမ်မှာဖွင့်ပေးအဲ့လိုလုပ်ရင်တဲ့အန္တရာယ်အမျိုးမျိုးကင်းတဲ့အကြောင်းကိုဒီမှာဦးဇင်းအဲ့ဒါလေးကိုဦးဇင်းကဒီမှာဖတ်ပြပါမယ် တနင်္ဂရောမဟာဝီရောစာသော260တဂါထာတရာအပေါင်းဖျားဒရတံပရံလုံးလစသောအနက်အပေါင်းဖြင့်မိတ်ဆိုအပ်သောဥပ္ပါဒတန်တိကျမ်းကိုအကျင့်ဖျားကုံစသည်ကိုယုံကြည်ခြင်းရှိသောသူသည် ပုတ်အခရာမှန်ကန်စွာမူလိရွတ်ရာဤယောသေးစွာမူလိနာရာဤထိုတရာတရားရှိသောသူသည်ခတ်သိမ့်သော မကောင်းမှုတို့ကို အောင်မြင်ရာ၏ အာယုဝနစသည့်၅ပါးကြီးပွားခြင်းသီလိမချွတ်ဖြစ်လက်တံတည်းကောင်းသောအကျိုးစီးပွားကိုအလိုရှိသောသူသည်ကောင်းသောအကျိုးစီးပွားကိုရနိုင်၏ကိုယ်စိတ်နှဖျားချမ်းသာကိုအလိုရှိသောသူသည် ကိုယ်စိတ်နှဖျားချမ်းသာကိုရနိုင်၏အသက်ရှိခြင်းကိုအလိုရှိသော သူသည်အသက်ရှိခြင်းကိုရနိုင်၏သာသမီကိုအလိုရှိသော သူသည်သာသမီကိုရနိုင်၏ ထိုဥပါဒတန်တေကျမ်းကိုဟောရွတ်နာခံသောသူသည်လေတိချေစသည်တို့ကြောင့်ဖြစ်ကုန်သော အနာယောဂါတို့သည် မနှိမ့်ဆက်နိုင်ကုန်အခါမရောက်မီဥပိစေတကကံကြောင့်သေခြင်းသည်မရှိကြံတန်ရုပ်မာနမိတ်စာသည်မညီမညွတ်အချိုအယွင်းအယုံအားဖြင့်မနှိမ့်ဆက်နိုင်ထိုသူအားအတွင်းအဘကြာရောက်တတ်သောဘေးရန်သည်မဖြစ် ရောက်ပြီးသောဘိယံသည်မတော်ပွားသည်သာသည်ထိုမှတပါမကောင်းသဖြင့်ဒီကုံသောမကောင်းသောနမိတ်တို့သည်ပျောက်ပြက်ကုန်၏အခါခါသိမ့်အသက်ရှိခြင်းသည်၎င်းကိုယ်စိတ်နှဖျားချမ်းသာခြင်းသည်၎င်းအနာကင်းခြင်းသည်၎င်းဖြစ်နိုင်၏အကျဉ်လူသည်မြတ်သောဥပါဒတန်တိကျမ်းကိုနာနာပြီး၍စစ်မြေပြင်သို့ဝင်ရ၏ ထိုသူသည်ခါသိမ့်သောရန်သူတို့ကိုအောင်ရာဤလက်နက်တို့သည်မနှိမ့်ဆက်အနိုင် အခါခါသိမ့်နှစ်သက်ခြင်းကိုရနိုင်၏ပျက်စီးခြင်းသည်မသက်ဝင်နိုင်အနာရောဂါတို့သည်မနှိမ့်ဆက်အနိုင်မိမိဥစ္စာဖြင့်အထူးစီးပွားနိုင်၏အကျဉ်သောသောတောတောင်သစ်ပင်ရဲမြေပြင်အရ၌ကြံကြုံရခနိုင်ထက်ကလူပြုတ်ထကုန်သောဖန်ယူထကုန်သောဥပကကြီးဥပကငယ်တို့သည်၎င်း ရေဆောင်ဘလူစာသိတို့သည်၎င်းရှိကုန်ရာဤထိုအရ၌ထိုခတ်သိမ့်ကုန်သောဥပက္ခစာသိတို့သည်ဥပ္ပါဒတန်တိကြံကိုရွတ်ဖတ်တရေတေသောကြောင့်ရွတ်ဖတ်တရေတေသောအတန်းကြောင့်ငြိမ်အေကုန်၏အသက်ရှိခြင်းသည်၎င်းနေသောအသက်ရှိခြင်းသည်၎င်းအကျဉ်သူကိုယေရှု၍ဥပါဒတန်တိကျမ်းကိုရွတ်ဆို၏ထိုသူသည်အခါခါတိုင်းကြီးစွာသောဆင်းရဲမှကင်းလွတ်ရ၏ ကောင်းသောသူတို့၏လာရသူဂတိရွာသို့ရောက်နိုင်၏နဂွန်နာနာ၌၎င်းမြို့၌၎င်းအမြဲစောင့်ရှောက်ကုန်သောနာမင်းတို့သည်ရေမှတ်၍ရွတ်အားရွတ်ဆိုအပ်သောဥပ္ပါဒတန်တီကြောင့်ကြောင့်တကောအတရေတိုးပွားကုန်၏မြေလှုပ်ခြင်းရေကြီးခြင်းစသည်တို့ကြောင့်ဖြစ်ကုန်သောဥပါဒောတိ၎င်းကောင်းကင်၌ကြိုက်ထားခြင်းစသည်တို့ကြောင့်ဖြစ်ကုန်သောဥပါဒောတိ၎င်းလကြခြင်းစသည်ကြောင့်ဖြစ်ကုန်သောဥပါဒောတိ၎င်းနမိတ်မကောင်း မကောင်းမှုကံတတ်တဲ့ကြောင့်ဖြစ်ကုန်သောခတ်သိမ်းသောဥပါဒောတိဥပါဒတန်တိကျမ်းဤတကောကြောင့်ပျောက်ပြတ်ကုန်၏ဒါဥပါဒတန်တိကျမ်းရဲ့နောက်ဆုံးအခန်းမှာဒီအကျိုးတရားတွေကိုအကုန်ရနိုင်ပါတယ်အဲ့ဒီတော့ဦးဇင်းတော်ကဒီဥပါဒတန်တိကျမ်းကြီးကိုရွတ်ဖို့ရနည်းနည်းလေးတော့ဟိုရှေ့ကဆရာတော်ဒီရွတ်တာနဲ့နောက်ကလိုက်ရွတ်မှာဘာလို့ပါဠိကနည်းနည်းခက်တယ်အဲ့ဒီတော့ အားလုံးဆိုစုစုပေါင်းဂါထာ290ဂါထာရှိတယ်အဲ့ဒီဂါထာတွေကိုဦးဇင်းတို့တရားဓမ္မတွေဆရာတော်ဖရာတွေဥပါဒတန်တိကျမ်းဆိုပြီးတော့အဲ့ဒါရွတ်ထားတဲ့ဟာရှိပါတယ်အဲဦးဇင်းလည်းအရင်တော့ကတော့တစ်ခါရွတ်ပြီးတင်ထားပေးဘူးတယ်ဘိုးတော်ကတော့အဲ့ဒီဥပါဒတန်တိကျမ်းကိုကိုကကိုတိုင်းရွတ်နိုင်လဲရွတ်မရွတ်နိုင်လဲအိမ်မှာအမျက်မပြတ်ဖွင့်ထားနှစ်ကျက်ရှစ်စုသောဖရာရှင်ကိုတော်မြတ်ကြီးရဲ့တကိုးဒေသောတွေနော် အဲ့ဓာတွေနဲ့အခုနတ်တွေဒေဝတာတွေ तू ကတော့စုံအောင်ကိုထည့်တာမဟာသမယတုတ်ကတော့ तू ကနတ်ဒေဝတာတွေရဲ့နာမည်တွေခေါ်ခေါ်ပြီးတော့တရားဟောတာမဟာသမယတုတ်ကလည်းအဲ့လိုကဆိုးဘေးဆိုးတွေကြတော့နတ်တွေကလည်းသူတို့စောင့်ရှောက်တယ်ဒီဟာကြတော့အဲ့ဒီမဟာသမယတုတ်ကအဲ့ဒီဂါထာတွေလည်းပါတယ်နှစ်ကျိတ်ရှိစုဖရားတွေအတိတိမဟာသဝကဆိုတဲ့အပါ80ရဟန္တာမထေမြတ်ကြီးတွေအဲဣတရရတဲ့ဘိက္ခုနီမတွေ နောက်ပြီးတော့နဂါးတွေဂလုံးတွေအတူဓာတွေနတ်ဒေဝတာတွေအကုန်လုံးရဲ့မေတ္တာတွေတစ္ဆာတွေတကောတွေနဲ့ဒီလိုဘေးတွေရန်တွေကင်းပါစေပျောက်ပါစေဆိုပြီးတော့သူကအဲ့ဒါမျိုးစီရင်တာအဲ့ဒါကြောင့်မို့ဦးဇင်းတော်ကအခုဘဝတစ်ခုကြုံရတဲ့အခါကျတော့လောကရန်တွေကလည်းအများကြီးအခက်အခဲတွေကလည်းအများကြီးကိုယ့်ရဲ့သီလသစ္စာကိုအခြေခံပြီးတော့ပေါ်ပေါက်လာတဲ့လောကရန်တရားတွေကိုကြံ့ကြံ့ခိုင်ပြီး ရင်ဆိုင်နိုင်အောင်ကတော့အခုဒီဓမ္မတွေကိုအားကိုးပါနော်သမုဒိကာထာတော်မြတ်တွေကိုလည်းများများရွတ်ပေးပါနော်သမုဒိကာထာကြတော့သူကတော့ဂင်္ဂဝါလူတဲစုမကပွင့်တော်မူသောဖရာတိပါတယ်နော်ငါးသိန်းတထောင်နှစ်ထောင်နှစ်ကျိတ်ရှစ်စုနော်အဲ့ဒီဖရာတွေလည်းအကုန်ပါတယ်နော်အဲ့ဒါတွေကိုအကုန်လုံးကိုသမုဒိကာထာတော့အတူချုံပြီးတော့စီရင်ထားတာသမုဒိကာထာမြတ်ကိုလည်းရွတ်ပေးပါ အခုဒီဥပါဒတန်တိဆိုတဲ့ဒီဂါထာတော်မြတ်ကြီးတွေကိုလည်းပဲကိုအိမ်မှာเนาะအမျက်မပြတ်ဖွင့်ပေးခြင်းเนาะအဲ့လိုတွေနဲ့ကိုကိုတိုင်းလဲရွတ်ဖတ်ခြင်းနာယူခြင်းအဲ့ဒါမျိုးတွေလောက်ပြီးတော့နေကြမယ်ဆိုရင်တော့အခုပြောတဲ့ဒီဓမ္မတွေဒါအမိပြုပြီးနေသမှာဦးဇင်းတို့တရားတော်မတွေကတ်ဆိုးပေးတော်တွေကလွတ်ပါတယ်အန္တရာယ်ပေါင်းကလွတ်ပါတယ်ဘာကြောင့်လဲဆိုတော့ဦးဇင်းတို့ဒီဖျားတရားလောက် ကြီးမားတဲ့ဂုံဟာလောကမှာမရှိပါဘူးเนาะနတ်ဒေဝတာတွေကလည်းလူတယောက်ကဲခြင်းနဲ့ဆိုကဲခြင်းတိုင်းကဲလို့မရဘူးဖះအလုပ်တရားအလုပ်က तू ကလှုပ်လည်းမထားတဲ့ပုံကိုတယောက်ကိုဟိုကနတ်ကကဲခြင်းသူ့ကိုကြွရရှိနေတော့အသာပဲကြည့်နေရတာဖះတရားလှုပ်ပြီးဟဲ့ဆိုတာနဲ့အဲ့ဒီဖះတရားရဲ့ဂုံအစွမ်းကြောင့် तू ကကဲတင်းကိုပေးရတော့တာเนาะဒါကြောင့်မို့အဲ့ဖះအလုပ်တရားအလုပ်အဲ့ဒီသူ့အလုပ်သူလှုပ်နေတယ်တစ္ဆာကြီးပြုတ်ထားတယ်ဆိုလို့ရှိရင်အဲ့တော့ ဒီပုံကိုယ်တွေကဘလောမနတ်တွေဒေဝတာတွေအောက်နတ်တွေဆိုအထူးအဖြင့်နေလို့ကိုမရဘူးတစ္ဆာပြုတ်ထဲနေတဲ့ပုံကိုယ်တွေတစ္ဆာဆောင်ထိန်ထားတဲ့ပုံကိုယ်တွေဘေးမတိရမခအောင်မြို့ပိုင်းနယ်ပိုင်းကွင်းပိုင်းတွေအကုန်ဆောက်ရှောက်ပေးရတယ်အကုန်ဆောက်ရှောက်ပေးရတယ်နော်ကိုပြုတ်ထားတဲ့တစ္ဆာတွေနဲ့မြို့ပိုင်းနယ်ပိုင်းကွင်းပိုင်းတွေကိုမေတ္တာပို့ပြီးသူတို့လည်းမေတ္တာပို့အမျှဝေပေးနော်အဲ့လိုတွေလှုပ်ထားရင်မြို့ပိုင်းတွေနယ်ပိုင်းတွေကွင်းပိုင်းတွေကဘေးတွေရန်တွေအန္တရာယ်တွေဖြစ်တော့မယ်ဆိုရင် ရှောင်ရှားလို့ရအောင်အကုန်လုံးတို့ဟာတို့စီမံပေးမယ်ဘဲတွေရန်နေအန်ဒရယ်ဖြစ်မဲ့ဟာတွေဆိုမဖြစ်အောင်တို့ဟာတို့ရှောင်ရှားပေးတယ်သူကတို့လုပ်ပေးပါတယ်အဲ့ဒါမျိုးတွေဖြစ်အောင်ကဘာလုပ်ရမလဲဆိုတော့အခုဖရာဂုံတွေပွားခြင်းမေတ္တာတွေပွားခြင်းเนาะဂုံတော်တွေမေတ္တာတွေဒီတရားတွေကိုသီလတွေစောင့်တည်ခြင်းเนาะအလုံးသောဒီကုသိုလ်ကောင်းမှုတရားတွေကိုဒါသေးသေးချာချာတာဒီဓမ္မတွေကိုဒါအမိပြုပြီးနေသမှာတဲ့ဓမ္မောဟဝေရကတိဓမ္မစာရိ တရားကိုကျင့်နေတဲ့ပုဂ္ဂိုလ်ကို တရားကိုလုပ်နေတဲ့ပုဂ္ဂိုလ်ကိုတရားကပြန်ဆောင်တယ်เนาะဒါကြောင့်မို့ဦးဇင်းတို့ကအခုအခက်ခဲတွေကြုံတဲ့အခါကျတော့လေဒီလိုဥပါဒတန်တိကျမ်းတို့မဟာသမယသုတ်တို့ပဋ္ဌာန်းတို့တန်ဗုဒ္ဓေတို့ဒီလိုထူးမြတ်တဲ့ဂါထာတွေရွချင်းဖာချင်းအဋိဌံပြုခြင်းသစ္စာပြုခြင်းအဲ့ဒါမျိုးတွေကိုဘုရားမှာဘလို့လောကရန်နေကြုံကြုံကြုံလာပြီဆိုရင်ဖိဖိစေးသေးတာလို့เนาะအဲ့လိုလုပ်ရင်သူဟာနဲ့သူ အလောလောကိုပေါ်လာရတယ်ဦးစင်းဘင်္ဂလားဒေ့ရှ်မှာရောက်သွားတော့ကဘင်္ဂလားဒေ့ရှ်မှာရောက်သွားပြီးတော့အိန္ဒိယဘက်ကိုဗီဇာပြန်တင်ဖို့ဆိုပြီးတော့ဦးစင်းကအဲ့ဒီဘက်ကိုသွားတာဘင်္ဂလားဒေ့ရှ်လည်းမရောက်ဘူးတာနဲ့ဆိုပြီးတော့အဲ့ဒါနဲ့သွားဦးမဖို့ဆိုပြီးတော့သွားတော့ဗီဇာကတစ်လပဲပေးတယ်ဗီဇာလည်းတင်လဲတင်လိုက်ရောဗီဇာလည်းမပေးဘူးပတ်စပို့လည်းပြန်မပေးတော့ဘူး အဲ့ဒါနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာသွားပြီငါတော့ overstay တော့ဖြစ်ပြီစိတ်ဓာတ်တွေကလည်းကျပြီပြန်ပြီးတော့အိန္ဒိယပဲပြန်ဝင်ဖို့ကလည်းဗီဇာမရှိတော့ဘူးနယ်စပ်ကဖြတ်ပြန်မှပဲကိုယ်နိုင်ငံလည်းပြန်လို့ရတော့မှာအခြေအနေကဒကာမျိုးပေါ်မှာအခက်အခဲအကြက်တဲဖြစ်ပြီးစိတ်ဓာတ်တွေကျနေတော့ဦးစင်အားနဲ့စဉ်းစားတယ်ငါဒီလိုအခက်ခဲနဲ့ငါစိတ်ဓာတ်ကျနေတော့လေဘာထူးမှလဲအဲ့တော့ငါဂုံတော်တွေဘဝဒိဋ္ဌံတွေငါလုတ်ရင်တော့ရမှာပဲဆိုပြီးတော့ အဲ့ဒီမှာရက်ကလည်းအရန်နေပြီတပတ်လောက်ကြာတော့စိတ်တွေကလည်းပိုးနေပြီဘာလို့လဲဆိုဘုန်းကြီးတစ်ပါးအနေနဲ့ overstay ဖြစ်ပြီးဖန်ခံရမယ့်ဟာကြီးသူများနိုင်ငံမွတ်စလင်နိုင်ငံထဲမှာအဲ့ဒါကြီးဖြစ်မှာကြီးဆိုတော့ဂုံတော်တွေပွားမေတ္တာတွေပွားသစ္စာဒိဋ္ဌံပြုလို့ပြီးတော့နှစ်ရက်လောက်လိုတဲ့အချိန်မှာနေသွန်းစားနေတော့အဲ့ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံတွေကဘရူဝါလူမျိုးဆိုတာဟိုတုန်းကမရမာကြီးဆိုတာ သူတို့ခေါ်မရမာလို့မြန်မာလူမျိုးကြီးလို့ခေါ်တာပေါ့ဗမာတွေလိုပဲသူကတာဖြူဖြူနဲ့သူတို့အဲ့ဒီလူမျိုးတွေရှိတယ်အဲ့ဒီတည်းကဗုဒ္ဓဘာသာလူမျိုးတယောက်ကဥစဉ်နဲ့တရားဆွေးနွေးခြင်းလို့တဲ့တောင်းဆိုတာဟာကောင်းတယ်ကောင်းတယ်ဆွေးနွေးပေးမယ်ဆိုတော့နေခင်း12နာရီလောက်ကနေပြီးသူနဲ့တရားဆွေးနွေးလိုက်တဲ့ညနေ3နာရီရောက်သွားတယ်ဝမ်းမြောက်ဝမ်းသာနဲ့သူကလည်းပြန်ငါနာနေကြတော့အဲ့ဒါနဲ့ဆရာတော်တဲ့ဒီနိုင်ငံမှာအခက်အခဲတစုံတရာရှိရင်သူပြောပါတဲ့ သူက district ကရဲအရာရှိပါတခါကြီးလို့ကောင်းလိုက်တာလို့ငါဒီမှာရောက်လာပြီးတော့ကူညီမဲ့လူမရှိစောင့်ရှောက်မဲ့လူမရှိအဲ့မှာတန်ယုံက passport ကိုပြန်တောင်းတာလည်းမပေးဘူးဗီဇာလည်းတိုးမပေးဘဲနဲ့ဒီတိုင်းကတ်ထားလို့အခက်အခဲဖြစ်နေတယ်အဲ့ဒါလေးကူညီပေးပါရတယ်အဲ့ဒါနဲ့ तू ကတခါတည်းလိုက်ပြီးတော့ဗီဇာ section ကဒီဘက်မှာတန်ယုံကဟိုဘက်မှာဗီဇာ section သွားမရင် တာစုဘောင်ဟိုဘက်မှာလို့ပြောတယ်ဟိုဘက်တန်ရုပ်ကိုသွားမေးရင်ဗီဇာဆက်ရှင်သွားအဝင်မခံနိုင်ဘူးဆိုပြီးလှုပ်တာအဲ့ဒါနဲ့သူကိုယ်တိုင်လိုက်လာပြီးတော့လှုပ်တော့ဟိုဘက်ကတန်ရုံးမကပထမအဝင်မခံဘူးသူ့ရဲ့ကတ်ကိုပြတော့အဝင်ခံတယ်အဝင်ခံပြီးတန်မတ်နဲ့သူစကားပြောမယ်အောက်ကနေဖုံးဆက်တာဆယ်ကာတိတိဖုံးဆက်တယ်တန်မတ်ကလုံးဝမစကားအပြောမခံဘူးမဟုတ်ဘူးဒီဘန်းနေကြီးရဲ့အခက်ခဲကဒီမှာရမ်းဖြစ်နေပြီသူအိန္ဒိယကိုပြန်ဝင်ဖို့ မင်းတို့ဘီသာရှီတုံးကိုသူ့ဘီသာအိန္ဒိယမှာရှီသေးတယ်အဲ့ဒီတဲကိုပြောင်းဝင်မှ तू ရမှအဲ့ဒါကိုမင်းချက်ချင်းပေးဆိုနောက်ဆုံးလူတော့မတွေ့ဘူးအဲ့ဒီတခါကြီးရဲ့ကူညီမှုနဲ့ passport ကိုလာပြီးတော့လက်ထဲချက်ချင်းလာပြန်ပေးသွားတယ်အဲ့ဒီကြမှာအဲ့ဒါဥဒင်းအိန္ဒိယနိုင်ငံဘက်ကိုပြန်ဝင်ပြီးတော့မှအဲ့ဒီကနေမှဥဒင်းကဲငါတိရိလင်္ကာတီဟိုကျွန်းမယ်ငါသွားတော့မယ်ဆိုပြီးအဲ့မှာဥဒင်းတိရိလင်္ကာနိုင်ငံမှာတစ်နှစ်သွားပြီးတော့အဲ့မှာသွားသတင်းသုံးတော့တာအဲ့ဒီလို ဒီဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာအခက်အခဲကြီးဖြစ်နေတဲ့အချိန်မှာဟောဒီတရားတွေကကိုယ်ကိုစောင့်ရှောက်သွားတယ်အဲ့ဒါကြောင့်မို့လောကရန်နေအခက်အခဲတွေတွေ့ကြုံလာပြီဆိုရင် များသောအားဖြင့်အိုးစိတ်ဓာတ်တွေကျသွားပြီဘာမှမလုပ်ချင်တော့ဟိုကိုကိုကိုတတ်သေးချင်တာနဲ့ဟိုဖြစ်ဒီဖြစ်ဦးစင်းရဲ့ဘဝမှာအဲ့လိုတွေအခက်အခဲမျိုးစုံကိုဦးစင်းဟာမြောက်မြောက်များစွာဦးစင်းကဒါဦးစင်းနမူနာလေးတွေပဲပြောပြတာမျိုးမျိုးသော ဘဝရဲ့လောကရန်နေအခက်ခဲတွေဥစဉ်ကကြော်ဖြတ်တဲ့အခါကျတော့အယံလောကရန်အခက်ခဲတွေကြီးလာပြီဆိုရင်ဟောဒီတုတ်တော်တွေမဟာသမယတုတ်တော်တွေအဲ့ဒါဖယားကနေမထွက်တော့ဘူးလားမှတ်ပြီးတော့အဲ့ဥစဉ်အများကြီးရွတ်နေတော့အဲ့ဒါရွတ်တယ်ဖတ်တယ်ဂုံတော်တွေပွားတယ်လောကရန်ကြီးလေလောက်လေပဲအဲ့လိုလောက်တဲ့အခါကျတော့အကုန်လုံးသူ့အနေသူသူ့အနေသူအကုန်ဆင်ပြေသွားအကုန်ဆင်ပြေသွားတာကိုဒုက္ခပေးတဲ့လူတွေဆိုရင်နောက်ဆုံးဒုက္ခတွေဖြစ်ကုန်တာကိုကဖြစ်စေခြင်းလို့မဟုတ်ဘူးနော် သူတို့ဟာသူတို့ကိုဒုက္ခပေးရင်ပေးရင်နဲ့ကိုသူကသူကိုအကုသိုလ်တွေနှိမ့်ချသွားတော့နောက်တော့မပေးနိုင်ကြတော့မြောင်များစွာသောဘဝတွေကြုံခဲ့ရတော့သူများကိုဒုက္ခဖြစ်စေခြင်းလို့လောက်တာလည်းမဟုတ်ဘူးကိုယ့်ရဲ့ဘဝလောကရန်ကိုယ့်ရဲ့အခက်အခဲတွေကြော်လွှားခြင်းလို့လောက်တာလောကရန်ကြီးလာပြီဆိုရင်ဒီကြောင့်မဟောဒီအခက်အခဲဘေးဥပအန္တရာယ်တိတ်ကြီးဥပါဒတန်တိချိုင်းတွေရွတ်ပါနတ်ဒေဝတာတွေချက်ခင်ခြင်းကိုလိုခြင်းမဟာသမယတုတ်တွေရွတ်ပါ ဘုံကံတွေမြန်မြန်ပွင့်စေခြင်းညံပဋ္ဌာန်းတရားကြီးတွေပူဇော်ပါနော်အဲ့ဒီလိုနဲ့ဒါဒီလိုကျမ်းကြီးတွေကိုလည်းပူဇော်ကြရွတ်ဖတ်ကြနော်အမြဲမပြတ်တာအဲ့ဒီလိုတာလုံနေရင်အဲ့ဒီဓမ္မဒီကိုယ့်ရဲ့အကိုရပါဒါကလောကမှာနေရင်းနဲ့ဘဝပြဿနာတွေလူတိုင်းလူတိုင်းဟာကြုံရတတ်တဲ့အခက်အခဲတွေတွေ့ရတတ်တဲ့တွေ့တဲ့အခါကျတော့ဦးဇင်းတို့ဒကာတော်မတွေဒါကြုံလာရင်ဒီပြဿနာကိုရှင်းနိုင်ဖို့ရအတွက်ရောက်မို့ ဒီဟာတွေကိုရွတ်ချင်းဖတ်ချင်းနားထောင်ခြင်းနော်ဒီပရိတ်ရေတွေကိုတောက်သုံးခြင်းအဲ့ဒါမျိုးတွေနဲ့ပြန်လုပ်ပေးပါဒါလောကပေါ့ဓမ္မအနေနဲ့ကတော့ဩဦးဇင်းတို့လောကဒဏ်တရားတွေတွေ့ကြုံတဲ့အခါနောက်ဆုံးသေခြင်းဆင်းရဲကြီးတွေနဲ့တောင်မှနှိမ့်ဆက်ခံရခြင်းမျိုးအထိဖြစ်ပြီးဟဲ့ဆိုရင်တော့ဦးဇင်းတို့တတိပဋ္ဌာန်တရားကိုလက်ကင်ထားပါတတိပဋ္ဌာန်တရား၄ပါးကာနုပဒနာနဲ့ရှုဝေဒနာနုပဒနာနဲ့ရှု စိတ်ဓာနုပဒနာနဲ့ရှုဓမ္မနုပဒနာနဲ့ရှုဆိုပြီးတော့အဲ့ဒီတရား၄ပါးကိုလက်ကင်ထားမယ်ဆိုရင်တော့စိုးရင်ပူဆွေးငိုကြွေးခြင်းသည်ကိုစိတ်ဆင်းရဲချုပ်ဆဲနိုင်သည်တဲ့ဒါဖះအာမခံထားတာနော်ကိုဆင်းရဲခြင်းတွေစိတ်ဆင်းရဲခြင်းတွေလောကရန်တွေပူလောင် လာတဲ့အခါကျတော့တရားတွေကိုအာကိုပြီးနေသမ်းပါတဲ့လောကမှာနေနီးကလည်း၃နီးမှတ်ထားပါဦးနော်ဒိဋ္ဌဝိဟာရ နတ်တွေရဲ့နော်နေနေနော်အဲ့ဒါကြတော့ဩတခါတည်းနတ်ပြည်နတ်လောကမှာရှိတဲ့နတ်စည်းသိမ့်တွေချမ်းသာတွေခံစားတက်ကဲ့သို့ခံစားလို့နေနီးရအဲ့ဒီနေနီးရဘာလဲတမထနဲ့နေနီးပြောတာတမာရိဇန်တွေဝင်စားပြီးနေတဲ့နေတဲ့လောကရန်တွေတိတ်ပြင်းထန်လာပြီးအထူးအဖြင့်ကိလေသာအာယုံ ကာမဂုဏ်ပေါ့နော် အနှိမ့်ဆက်တွေခံရပြီစိတ်တွေကပူလောင်နေပြီဆိုရင်အဲ့ဒါသမထနဲ့နေပါတဲ့နော်အဲ့ဒါနော်ဒိဗ္ဗဝိဟာရတဲ့နတ်တွေရဲ့နေနည်းနောက်ပြီးတော့ဗြဟ္မဝိဟာရနေနည်းဆိုတာကြတော့သူကကြတော့ဘာလဲဆိုတော့လောကရန်နေတိတ်ပြင်းထန်တဲ့အခါဟာတိုက်ကြခိုက်ကြဆွဆွဲကြဝေါအမျိုးမျိုးလောကကြီးကရှုပ်ထွေးလာပြီဆိုရင်တော့မေတ္တာနဲ့နေပါ မေတ္တာနဲ့နေတော့အဲ့ဒါဗြဟ္မဝိဟာရနေနည်းလို့ခေါ်တယ်နော်မေတ္တာနဲ့နေတာနော်အဲ့လိုလဲနေပါတဲ့နော်အရိယဝိဟာရတဲ့အရိယဝိဟာရအရိယသူတော်ကောင်းတွေရဲ့နေနေကြတော့ယုံနံဖြစ်ပျက်တွေကိုတခါတည်းရှုဆင်ញင်ပြီးနေလိုက်တော့တာတဲ့သူတော်ကြတော့အရိယသူတော်ကောင်းတွေနေနည်းရနော်အခုဖလားသမားဘဝင်သားကြမဲ့ပုံကိုယ်တွေဆိုရင်လဲအဲ့ဒီမှာတခါတဲ့အခုပြောတဲ့ အဲနာမရူပပရိသေရညာသမတနာညာအဲ့ဒီကနေညာနဲ့ဆယ်ပါးကိုတခါတည်းယုတ်တရားတွေနန္တရားတွေဖြစ်တာပြတ်တာတွေမုံလာအောင်ဆုံးလာအောင်ညင်းငွေလာအောင်ဒီအကုန်ရှုလိုက်တယ်ရှုပြီးမှဟိုဘက်မှာတခါတည်းဖိုဝင်သားပြီးတော့နေလိုက်တာဒါကအရိယာသူတော်ကောင်းနေရဲ့နေနေအဲ့တော့ဘဝမှာ ကြုံတဲ့အခါကျတော့ကိလေသာအာယုံကာမဂုဏ်တွေတိတ်ကြမ်းထမ်းနေရှုပ်ထွေးပွေလိမ်တဲ့နေရာကြီးမှာနေရတဲ့အခါမှာဆိုရင်တမထနဲ့နေပါ တိုက်တာတွေခိုက်တာတွေလောကရန်တွေတိတ်များနေပြီဆိုရင်မေတ္တာရာနာနာပို့ပြီးတော့မေတ္တာနဲ့နေပါတဲ့နော်ဩအဲ့ဒါအနေမှာမရတော့ဘူးမေတ္တာနဲ့လည်းမရတော့ဘူးဆိုအရိယာဝိဟာရအရိယာသူတော်ကောင်းတွေနေနီးကတော့ဩဘာတွေလာလာလာသမျှအကုန်ဖြစ်ပြက်ရှုကြာတာလည်းဖြစ်ပြီးပြက်တဲ့ရှုနာနာလည်းဖြစ်ပြီးပြက်တဲ့ရှုအကုန်လုံးကြားသမျှမြင်သမျှနမ်းသမျှစားသမျှအကုန်လုံးကိုရုပ်တရားနံတရားတွေဟာအကုန်လုံး ဖြစ်ချင်းပြက်ချင်းသဘောတွေပဲရှိပါလားလို့ဖြစ်ပြက်နေတာရှုပြီးနေလိုက်စမ်းပါတဲ့အဲ့ဒီလိုဘဝတွေမှာဦးဇင်းတို့နေတတ်မယ်လောကရန်တရားတွေနဲ့ရင်ဆိုင်တဲ့အခါမှာကိုယ့်ဘဝကိုဖြည့်ရှင်းတတ်မယ်ဆိုရင်ငြိမ်းအေးသောဘဝပိုင်ခြင်းဖြစ်ပါတယ်အဲ့ဒါကတော့ဓမ္မကိုအားကိုးပြီးနေခြင်းပါပဲเนาะတရားကိုအမိပြုပြီးနေတယ်ပထမနံပါတ်1သစ္စာကိုအမိပြုပြီးနေခြင်းသစ္စာနဲ့လောကရန်အခက်အခဲတွေကိုကြော်လွှားခြင်း နံပါတ်1တရားကို အမိပြုပြီးတော့နေခြင်းနံပါတ်3နဲ့ဝီရိယရန်သူလက်အောက်ရောက်သွားတဲ့ဖရာအလောင်းတော်ဝိဒုဒပညာရှိသူခမိန်ကြီးဟာတတိကိုတစ်ချက်မှကိုအလွတ်မခံဘူးတဲ့ဒါကြောင့်မို့ဘလူရောင်ဆောင်6လည်းမရကြားရောင်ဆောင်ကြိုက်မယ်လို့လည်းမရတောင်မောပြက်ချလည်းမရဘာလို့လဲတတိကိုကတ်ထားပြီးတော့ဘလို့လွတ်အောင်ဘလို့နဲ့ရှောင်တိုင်းပြဘလို့လွတ်ရမယ်ဆိုတာ တတိဉာဏ်ပညာနဲ့သူ့ကိုယ်သူထိမ့်သိမ့်လို့လွတ်တယ်တဲ့အဲ့ဒါဝီရိယအခုလည်းပဲလောကဓာတ်နေနဲ့ကြုံတဲ့အခါမှာကိုကဝီရိယအပြင်လည်းပဲတွေ့တရားရှိတာတွေ့ရမယ်ဆုံတရားရှိတာဆုံရမယ်ပြောတရားရှိတာပြောရမယ်လှုပ်ရှားရှိတာလှုပ်ရမယ်ဉာဏ်ပညာနဲ့တခါတည်းကိုယ့်ရဲ့ဝီရိယကိုအဆုံးစွန်နော်အထုတ်ပြီးတော့လှုပ်ရင်လည်းပဲလွန်မြောက်ပါတယ်ဝီရိယအကျိုးဒါကြောင့်မို့ဖရာအလောင်းတော်နော်မဟာသနကမင်းသား ဟောတခါတည်းရေရက်ကိုနေတာဟဲ့လူမိုင်းဒီသမုဒ္ဒရာကြီးတဲ့မင်းကိုနေလို့မင်းအသက်ရှင်မမြန်ထင်လို့လားသေးသေးတဲ့ယောက်ျားတို့ဆိုရသေမလျှော့ရမှာတဲ့နော်သေးခြင်းသေးသေးတဲ့နေ့မှာသေးငါလိုမကူလို့ကြံတဲ့ပုံကိုယ်တွေအကုန်ဟိုမှာငါတွေမိချောင်းတွေငမန်းတွေအကုန်စားကုန်ပြီတဲ့ငါအခုလိုကူလို့အသက်ရှင်တာဝီရိယရဲ့အကျိုးအဲ့တော့နောက်ဆုံးတော့မဏိမေခလာနတ်သမီးကထပြီးတော့ကယ်သွားပြီးတော့ လှုပ်ပေးလိုက်တော့ဝီရိယအကျိုးကြောင့်ချမ်းသာရတယ်တဲ့နော်ဒါကြောင့်မို့ဝီရိယအကျိုးကလည်းဉာဏ်ပညာနဲ့ရှင်းပြီးတော့ဝီရိယနဲ့လည်းပဲဦးဇင်းတို့အသုံးချရမယ်စာကနောက်တစ်ခုကဖះအလောင်းဟာသူ့ရဲ့အသက်ကိုဆွန့်လွတ်နိုင်တယ်တဲ့နဂါမင်းကသူ့ကိုတတ်မှန်မှန်သိရဲ့တန်းနဲ့လဲကဲငါသူ့ကိုတရားပဲဟောပေးမယ်ငါ့ကိုတတ်ချင်လဲတတ်ပါစေပို့တာပို့ပါဆိုပြီးတော့သူ့ရဲ့ခန္ဓာအသက်မငဲ့ကွက်ပဲဆွန့်လွတ်ခြင်းတွေလုပ်တယ်တဲ့အဲ့တော့ ရန်သူတွေနဲ့တိုက်ခိုက်မှုရင်ဆိုင်မှုလောက်ရတဲ့အခါမှာအာပေးတင်ပေးလိုက်တာပေးပြီးဖြောင်းပြပြီးလောက်တာမျိုးလည်းပဲစာကပါပဲအဲ့တော့စွန်ကြဲပေးကလှူဒန်းမှုနဲ့အပေးယူလုံးမှုမျိုးတွေနဲ့ပဲနဲ့လည်းပဲရန်သူကိုအောင်အောင်လဲလှုပ်လို့ရပါတယ်တဲ့ဒါကြောင့်မို့အဲ့ဒီတရား၄ပါးကိုဒါလျင်ဉာဏ်ပညာနဲ့ရှင်လက်ကင်ထားမယ်ဆိုရင်တော့ဦးဇင်းတို့ဘဝတွေမှာဘလို့လောကရန်တွေပဲကြုံကြုံဘလို့အခက်ခဲပဲကြုံကြုံ နောက်ဆုံးသေဃာနာနီမှာနှိပ်ဆက်တဲ့နော်ဘသူမှကဲလို့မလို့မှမရတော့တဲ့ကိုတယောက်တည်းပဲရင်ဆိုင်ဖြည့်ရှင်းရတဲ့သေလုံမျောပါဖြစ်တဲ့ဝေဒနာကြီးနဲ့တွေ့ရင်တော့မှသိခံခြင်းခွင့်လွှတ်ခြင်းစွန့်လွှတ်ခြင်းနဲ့တတိကိုမပြတ်အောင်ထားပြီးတော့သိခံပြီးတော့အဲ့ဒီဖြစ်ချင်းပြက်ချင်းတွေရဲ့သဘောကိုယ်တာရှုပြီးတော့နေတတ်မယ်ဆိုရင်အသေးလဲတတ်အနေလဲမြတ်ပါတယ်ဒါကြောင့်မို့လောက ဓမ္မနှစ်ဌာနမှာဥစဉ်တို့ဒကာဓမ္မတွေဘဝလောကရန်များမုံတိုင်းများနဲ့ကြုံရသည်ဆုံရသည်ဖြစ်ခဲ့သောနောက်ဆုံးသေခြင်းတရားနဲ့ကြုံရသည်ဖြစ်ခဲ့သောတုံလုံးမှုမရှိဘဲနဲ့ဘဝမှာကြိုးစားပြီးတော့ယုံကံနိုင်တဲ့ပုံကိုများဖြစ်အောင်ဖះလောင်ပညာရှိဒုခမိန်ဝိတုဒအမတ်ကြီးဟောကြားတော်မူခဲ့တဲ့နော်ရန်သူအောင်ချောင်းနီလန်ကောင်းကိုနာယူပြီးတကာလမိမိတို့ဘဝမှာ အခက်ခဲလောကရန်တရားများကိုကြော်လွှားနိုင်အောင်ကြင့်ကြံကြို့ကုတ်ပွားများအထုတ်နိုင်ကြပါစေကုန်သတည်းသာတုသာတုသာတုပါဖျာ